သံမုံလာပြီးနေတာဟောခဲ့တဲ့တရားခန္ဓာဝကသံယုတ်ပါဠိတော်ဘာရသုဒီနေ့ကတဝက်ကျော်ကျော်လောက်ပြီးတော့ပါပြီဘာရဝန်တုဝန်ဘိုးကိုလည်းမြတ်စွာဘုရားကဟောမယ်လို့ဒီဥစွာပြည့်ညင်ပေးပါတယ်ဘာရဟာရဝန်တုဝန်ဘိုးထားဆောင်နေတဲ့ပုဂ္ဂိုလ်ကိုလည်းဟောမယ်

ဥပါဒါနဲ့ခန္ဓာ၅ပါးပဲတဲ့မင်းကကျေဟောပြီးသားကောင်းစဉ်လေးဆင်မိအောင်လည်းနည်းနည်းပြောရအဲဝန်တုဝမိုးဆိုတာဘာလဲဆိုရင်ခန္ဓာ၅ပါးတရားပဲဝန်တုဝမိုးလောကမှာလေးလံတဲ့ဝန်တုဝမိုးကြီးတွေထမ်းဆောင်ပြီးတော့နေရတဲ့ပုဂ္ဂိုလ်တွေအဲဒီမှာဝန်တုဝမိုးကြီးတွေလေးတာကိုမြင်ရအခိုင်အတန့်လေးထမ်းရလို့ကိစ္စမရှိဘူး အမြဲတာဒီဝန်တို့ဘိုးကြီးကကိုယ်ပေါ်မှာတီးနေပဲဆိုရင်တော့အတော်ကိုဆင်းရဲပင်မမဲ့ဥစ္စာပါပဲလောကဝန်တို့ဝန်ထမ်းဆောင်တယ်ဆိုတာကတော့ဖြစ်တဲ့ခဏပဲအချို့လဲစက္ကန့်ပိုင်းလောက်ပဲရှိတယ်တချို့လဲမိနစ်ပိုင်းလောက်ပဲထမ်းရတယ်ဟွန်းနိုင်ဝေဒနာကြီးကြောင်ထမ်းနေရတဲ့ဝန်တို့ဝန်ဘိုးကတော့အရှားသားပါပဲခီးဝေးသွားရင်တော့ပြင်အဲ့ဒါရှိမှာမဟုတ်ဘူးခီးဝေးသွားတဲ့အခါတော့ တချို့လည်းဝန်တော့ပေါ်ထမ်းပြီးတော့တဏီကုံတဏီကန်းသွားနေရတဲ့အခါရှိတယ်။ဒါတော်ရုံတန်ရုံလေးတဲ့ဝန်တော့ဝန်ကိုသာမတန်လေးတဲ့ဝန်တော့ဝန်ကိုကတော့အဲဒီလိုတဏီလုံးမထားနိုင်ဘူးမျိုးကအဲဒီဝန်တော့ဝန်မိုးတွေကအခိုက်အတန့်ပဲထားရတယ်။အခုခန္ဓာ၅ပါးဤဟူသောဝန်တော့ဝန်ကိုကတော့ အမြဲတမ်းထမ်းဆောင်နေရတယ်တသံတရားလုံးအနာမတဲကအစမတင်နဲ့တသံတရားလုံးထမ်းဆောင်ခဲ့ရတယ်အဝိဇ္ဇာနိဝရဏနာဘိက္ခဝေတနာသံယောဇနာနာသန္တာဝတံသံဗရတံဘိက္ခဝေယံတို့

ဘဝတန်ရာဖြစ်လာခဲ့တာဘယ်လောက်ကြာခဲ့ပြီလို့မသိနိုင်ဘူးတဲ့အဲဒီကဘာပေါင်းဘယ်လောက်ကစခဲ့တယ်ကဘာနဲ့ချီပြီးတော့ကိုမပြောနိုင်ဘဝဆိုတော့ပြောကြရမရှိဘူးသတ္တဝါတွေကဘယ်ကစပြီးတော့ဖြစ်လာတယ်လို့အဲဒီအစွမ်းစရှားလို့မရဘူးအစွမ်းစမထင်မထင်ရှားဘူး

အာရမဏသဘာဝပဋိစ္ဆာရဏသဘောရှိတယ်အာယုန်ဤသဘောအမှန်တွေကိုမသိအောင်သူကဖုံးကွယ်ထားတယ်ဇုံတကူသောဝတ္ထုပစ္စည်းကိုမမြင်ရအောင်လို့အဝတ်နဲ့ဖုံးထားတယ်ဖြာနဲ့ဖုံးထားတယ်ဘယ်လိုပါလဲကြည့်ပါလေအဲလိုဖုံးထားလို့ရှိရင်အပေါ်ကအဝတ်နဲ့ဖုံးထားအဝတ်ပဲမြင်ရဖြာနဲ့ဖုံးထားရင်လည်းဖြာပဲမြင်ရသူ့အောက်ကရှိနေတဲ့ဥစ္စာကိုမမြင်ရဘူး ဘေးရန်အန္တရာယ်ဖြစ်စေရတဲ့ဥစ္စာလည်းအောက်ကရှိရင်လည်းရှိမယ်။อืมညင်နွားနဲ့သက်စုပ်ွယ်ယုံွယ်လည်းရှိရင်လည်းရှိမယ်နဲ့ဖုံးပြီးထားတော့မမြင်ရဘူး။အဲဒါလိုပဲအဝိဇ္ဇာဆိုတဲ့တရားကသတ္တဗာရိသနာမှာတကယ်ရှိနေတဲ့ဆင်းရဲတရားတွေကိုဖုံးထားတယ်ခဏမစဲဖြစ်ပြည့်ပြီးတော့လည်းမမြဲတဲ့တရားတွေမမြဲမှမသိရဘူးမြဲတယ်လို့ပဲထင်နေရတယ် အခုလူတွေဟာငငယ်ကစပြီးခုတဲ့တိုင်ဟာကိုတယောက်တည်းတည်မြဲနေတယ်လို့ထင်တာပဲတရားဟောတဲ့တရားအရာကတော့ခန္ဓာ၅ပါးတရားအိစ္ဆဒုက္ခအနတ္တဘာနှုတ်တဲ့နေကြတယ်ပြောလဲပြောနေကြဒါပေမဲ့လို့ခန္ဓာမစဲဖြစ်ပြနေတဲ့တရားမမြဲတဲ့တရားလို့ကိုယ်တိုင်ပြီးကိုယ်တိုင်တွေ့အားဖြင့်သိသလားလို့ဆိုတော့ကိုယ်တိုင်တွေ့အားဖြင့်တော့မသိဘူး ဇာတိကျမ်းကရာမှတ်သားထားတာဘုရားဟောဆိုလို့ယုံနေရတာဘယ်လောက်ပဲရှိတယ်အဲ့ဒါဘာကြောင့်လို့ဆိုရင်အဝိဇ္ဇာကြောင့်အဝိဇ္ဇာကအနာမတက်ကသံဃာတွေကစပြီးတော့သူကဖုံးကွယ်လာတယ်မမြဲတဲ့တရားတွေကိုမြဲတဲ့အနေအားဖြင့်လူကပဲယင်သိနေတာပဲမြင်ပြီးရင်ဖြင့်အမှန်ဒီဝိပဿနာကမရောက်ဘူးအမှားသည် အဝိဇ္ဇာကရေရောက်လာတယ်မြင်ပြီးတာကိုယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲအဲအများအားဒီရှိနေတာပဲလို့ဒီလိုအသိကရေရောက်လာအဲဝိပဿနာလုံးလုံးမရှိတဲ့ပုဂ္ဂိုလ်တွေမှာဆိုရင်တော့တစ်သလုံးတစ်ပွားလုံးဒီလိုပဲအဝိဇ္ဇာသိကြည့်တယ်ပဲဒါနဲ့သွားရောပဲတစ်ပွားလုံးဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တောင်မှမရှိမမှမပဲနဲ့လွတ်သွားတဲ့အချက်တွေအများကြီးပဲ အဲဒါဝိဇ္ဇာကဖုံးနေတာတဲ့မမမိတယ်မမမိတယ်ဝိဇ္ဇာဖုံးလွှမ်းနေတာအဲဒီဝိဇ္ဇာကမမြဲတဲ့တရားကိုမြဲမြဲတဲ့အနေအားဖြင့်သူကဖုံးကွယ်ထားတယ်ဖုံးကွယ်ဆိုပြတာပါပဲမြဲတယ်လို့ပဲသူအတိမပြုပေးမြဲတယ်လို့ပဲထင်နေတယ်ချမ်းသာမဟုတ်တာတွေဆင်းရဲတွေကိုချမ်းသာလို့သူကထင်နေတယ်လူဖြစ်ပြီးတော့ကိုယ်လိုရှိရတဲ့အာယုံလေးတွေနဲ့တွေ့ကြုံခံစားနေရတာတွေကောင်းတယ်ချမ်းသာတယ်လို့ထင်တယ်

ဝိပဿနာဉာဏ်လေးရည်တာလာတဲ့အခါကျမှတော်တော်သိနေနေမြင်ရသိရတယ်ဖြစ်တိုင်းဖြစ်တိုင်းယုံနာလေးတွေကမှားရင်မှားရင်လည်းဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားမှားရင်မှားရင်ပြောက်သွားအဲ့ဒါတွေတွေ့တော့မမြဲတဲ့တရားတွေပါလားဆိုတော့သဘောပေါက်တယ်အဲဒီလိုရှိမှပဲပြီးတယ်ဒီလိုမရှိတဲ့ပုံကိုယ်တွေကမသိနိုင်ဘူးပြောဟောနေပေမဲ့လို့ဟောတာဟောနေတာပဲနားထောင်နေလဲသဘောကျပြီးတော့အဲနားလည်တယ်လို့ထင်ရတာပဲဒါပေမဲ့လို့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 မာဓိညာတော်တော်အားကောင်းမှမြင်ပါတယ်လားမှတ်ခါစားတယ်မသိသေးပါဘူးအဲ့ဒီမှာသိတာကအိဋ္ဌမမြဲတဲ့တရားတွေပါလားလို့ဒီမှာအဝိဇ္ဇာကလည်းနည်းကွာသွားတယ်อืมပြည့်ကြည်ပြည့်ချင်းနဲ့ဆင်းရဲတွေပါလားဘာမှကောင်းတဲ့တရားတွေမဟုတ်ဘူးအာကိုးစရာပြည့်တဲ့စရာตายရစရာဒီတဲ့ဘာမှမရှိဘူးဖြစ်ပြီးပျောက်သွားတာပဲဘာမှအသုံးမကျတဲ့တရားတွေပဲဒုက္ခဆင်းရဲနေရလည်းမြင်လားသူတော်တဲ့သူဟာသူဖြစ်ပြနေတဲ့ ဘောတရားများပဲဒီတဲ့အသက်ရှင်နေတဲ့အကောင်ဘာမှမရှိဘူးဆိုတာဒီလိုသဘောကျပြီးပြီ။အဲ့ဒါအခုလို့ဝိပဿနာဉာဏ်တကယ်ရှိအောင်လို့တကယ်ရှိတဲ့ပုဂ္ဂိုလ်တွေမှသိနိုင်တာမရှိတဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူးအဲ့ဒါမသိနိုင်တော့မမြဲတာတွေမြဲတယ်လို့ထင်နေတယ်။ချမ်းသာမဟုတ်တာတွေဆင်းရဲတွေကိုချမ်းသာလို့ကောင်းတယ်လို့ထင်နေတယ်။ပုဂ္ဂိုလ်တ attva မဟုတ်တာတွေပုဂ္ဂိုလ်တ attva လို့ထင်နေတယ်အဲ့ဒီလိုထင်နေတဲ့အတွက် ပါရောက်လာတယ်ဆိုတဏှာတန်ရောစဉ်ရောက်လာတယ်အဝိဇ္ဇာကဒီဝရဏကဖုံးကွယ်ပြီးတော့မဟုတ်တာတွေအဟုတ်လုပ်ပြီးတော့ပြဟုတ်တာတွေမဟုတ်တာလုပ်ပြီးတော့ပြလိုက်တော့တဏှာကအကောင်းထင်ပြီးတော့တာရတာကိုဆိုတော့သဘောကျနာမတဏှာကအကောင်းထင်တာအဲဒီတော့အဲ့ဒါလေးကိုတာရနေတာတဏှာတန်ရောစဉ်နဲ့ကျိုးနဲ့ခြိထားတာနဲ့တူတယ်ဒီအာယုံလေးသူမလွတ်နိုင်ဘူး ဒီလိုလူဖြစ်နေရတာကောင်းတယ်လို့ထင်တော့ဒီလိုလူပဲဖြစ်ခြင်းနဲ့နတ်ဖြစ်နေရတာကောင်းတယ်လို့ထင်တော့နတ်ပဲဖြစ်ခြင်းနဲ့ဗြဟ္မာဖြစ်ရတာကောင်းတယ်လို့ထင်တော့ဗြဟ္မာပဲဖြစ်ခြင်းနဲ့လောကထဲမှာဒီလိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်တွေ့လိုက်ထိလိုက်နဲ့သုံးဆောင်ခံစားနေရတာတွေကောင်းတယ်လို့ထင်လာတော့ဒီလိုဟာပဲဖြစ်ခြင်းနေတယ်ဒီလိုထက်ကထက်ကဖြစ်ခြင်းနေအဲ့ဒါဒနာပံရောစဉ်ဒနာကျိုးကခြိထားတာဒီကတော့မထွက်ချင်ဘူးဒီလိုဟာတွေအပြစ်ပြတဲ့ယုံနာတရားတွေမရှိဘဲနဲ့လုံးလုံးလွတ်သွားမှာကိုကြောက်နေတယ်

ကျိုးတူလို့ရှိရင်တူတူလေးပဲလှည့်ပတ်ပြီးတော့သွားနေတာကျိုးကြည့်လို့ရှိရင်လည်းတော်တော်သိနေတော့သွားနေတာဒါပေမဲ့လို့အဲ့ဒီကျိုးစားတင်းသွားလို့ရှိရင်ဟိုဘက်မှာသွားနိုင်တော့အဲ့ဒီကျိုးတွင်းလောက်ပဲအဲ့ဒါလိုပဲတဏှာတန်ဟုတ်စဉ်တော်ကျိုးကခြိထားတော့ဒီဘုံ30တင်းမှာပဲထပ်ခါထပ်ခါဖြစ်တယ်တဘွားကသေးတဘွားကပြင်းတဘွားသေးတဘွားပြင်းဒီလိုဖြစ်လာလိုက်တာ သန္တာဝတံသံဃရတံတဘွားမှာတဝါသောပြောင်းသွားခြင်းလျေနေကြကုန်သောတတနာတတဝရေပုဗ္ဗာကောတိရှိဖို့ဥပါကောတိရှိဖို့သွန်စကိုနပညာယတိမသိရမသိနိုင် ကြပြီတဲ့ဗျအဲဒီတော့ကဘာပေါင်းတောင်မှမြည်ရင်းမြည်မြလုံးမရင်မတွက်နိုင်တော့အောင် များခဲ့ပြီတဲ့ဘဝပေါင်းဆိုရင်တော့အမှန်တရားမှာမို့လို့တကဘာကိုပဲနေတာမှမဟုတ်ပဲဘဝတွေ

ကိုယ်ဟာကိုယ်မလုံတတ်သေးတဲ့အချိန်မဆောင်ရနိုင်သေးတဲ့အချိန်တော့လူကြီးတွေကနေပြီးကျွေမွေပြုပြင်တုတ်တင်ပြီးပြေးနေရတယ်တော်တော်ကြီးလာဒီကစပြီးတော့ကိုယ့်ဟာကိုယ်တည်းဒီခန္ဓာဝင်ကြီးပြုပြင်နေရတယ်အစာရှာကျွေးရတယ်ရေမူချိုးရတယ်အရိယာဘုံ၄ပါးနဲ့သင်နေညီမြအောင်လို့ပြုပြင်ရတယ်နေမကောင်းထိုင်မသားမဖြစ်အောင်လို့စောင့်ရှောက်ရတယ်อืมနေမကောင်းဖြစ်တဲ့ခါကာလလည်းကြားမအောင်လို့ဆေးကူးရတယ်ဒီထဲကနေပြီးတော့ဒီဒီခန္ဓာ ဒီခန္ဓာဝန်တော့ဝန်ဘောကြီးကြော်ကြော်ရှင်ရှင်ရှိအောင်လို့ဆိုပြီးတော့သက်သာရအောင်ဆိုပြီးဒီကရဲအာယုံကောင်းလေးတွေနဲ့ကျွေးရသေးတယ်လို့သာအမြင်ကောင်းအကြာကောင်းအနာကောင်းအစားကောင်းဒါလေးတွေရှားပြီးတော့ပြရသေးတယ်သူอืมသူအလိုလိုက်နေဒါတွေကမတော်မသင့်တဲ့အမှုတွေပြုမိတာလည်းရှိတယ်ခန္ဓာခန္ဓာဝင်ကြီးသက်သာရအောင်လို့သူသူ့လိုလိုက်ပြီးတော့ သူ့လိုလိုက်ပြီးတော့သူ့ကြိုက်တွေလျှောက်ပြီးတော့ကျွေးမိတာနဲ့မကောင်းမှုအကုသိုလ်တွေဖြစ်သွားတာရှိတယ်။သူများအသက်သတ်ပြီးတော့မတရားသဖြင့်အဲသူများသတ်ပြီးတကားလားကိုချမ်းသာအောင်လို့လုပ်သူများဥစ္စာခိုးပြီးတော့ချမ်းသာအောင်လို့လုပ်ကာမဂုဏ်မတရားတွေကိုကျူးလွန်ပြီးတော့ချမ်းသာအောင်လို့လုပ်လိန်လီပြီးတော့မကောင်းမှုတွေပြုပြီးတကားလားကိုချမ်းသာအောင်လို့လုပ်စသည်ဖြင့်

နာဟံပောသိမိတာနိတံတွမေဝပောသိတောဒုက္ခပတ္တောဝုတေနပကံနာဟံတသောဗတောတုဇံနာဟံပောသိမိတာနိတံတွမေဝပောသိတောဒုက္ခပတ္တောဝုတေနပကံဘောအတ္တဘာဝဩခန္ဓာကိုယ်အရဘောကြီးအဟံငါသည် တေသင်ဤနာသာသောအပိုင်ကျွန်းလည်းမဟုတ်ချေဒီတော့ကအရှင်သခင်နဲ့ကျွန်းသွားကြည့်ကျွန်းကိုအရှင်သခင်ကပိုင်းတဲ့သေဥ္စာမိုင်မဲ့တခါလဲဥစ္စာတော့ဘာလို့လို့ပဲအဲဒီလိုကျွန်းလည်းမဟုတ်ဘူးတဲ့သင်္ခါနာဝင်ကြီးရဲ့ကျွန်းခန္ဓာငါသင်္ခါနာဝင်ရဲ့ကျွန်းလည်းမဟုတ်ပါဘူး နာန္တသောဘတော်တုံရှံတုံရှံသင်ဤနာဘတော်နေဇာလဇာလုတ်ကိုင်းသောအခါသကူလီလည်းမဟုတ်ဖြေ။သင်ရဲ့ဒီနေ့ကိုတကြ၊ကြ၊သုံးကြ၊လေးကြ၊ငါးကြ၊တစ်ဆယ်စသည်ဖြင့်အခါယူပြီးတော့လုတ်ကိုင်းနေတဲ့အလုတ်သမားလည်းမဟုတ်ဘူးတဲ့ကူလီလည်းမဟုတ်ဘူး။နာဘောသိမိဒါနိဒာဣဒာနိမြတ်စွာဘုရား၏ဆုံးမတော်ကို ကြာကြာနာနာရရှိနေသောယခုခါကာလ၌တံသင်ခန္ဓာဝန်အရဘောကြီးကိုနာဘောသေးမိမပြုစုမလို့ကျွေးနိုင်တော့ပါငါရှိတုန်းကတော့ဘုရားဆုံးမဩဝါဒမရလို့သင်္ခါရဝန်ကြီးအလိုလိုက်ပြီးတော့သင်ကြိုက်တွေကျွေးရတယ်အခုမြတ်စွာဘုရားအဆုံးမရထားပြီမြတ်စွာဘုရားက မြတ်စွာဘုရားကဖြစ်ခဲ့ယုံနာနေကိုအိစ္ဆဒုက္ခအနတ္တအမှန်တိုင်းသိအောင်ရှုရမယ်လို့ညွှန်ကြားထားတယ်ဒီလိုရှုလို့ယုံနာအိစ္ဆဒုက္ခအနတ္တတွေသိမြင်လို့ရှိရင်ဝိပဿနာညာစဉ်တိုင်းဖြစ်ပြီးတော့အရိယာမညာဘုံညာနဲ့နိဗ္ဗာန်ကိုမြင်နိုင်တယ်နိဗ္ဗာန်မြင်သွားလို့ရှိရင်ဆင်းရဲခါသိမ်းကလွတ်မြောက်သွားတယ်အောက်ထစ်ဆုံးအပယ်လေးပါးကလွတ်မြောက်သွားတယ်မြတ်စွာဘုရားအဆုံးအမဩဝါဒပေးတယ် အဲ့ဒီဆုံးမငါကောင်းကောင်းရနေပြီတဲ့အဲ့ဒီတော့ဒီဆုံးမရနေတဲ့အခါသင်္ခါနာဝဉ္ကြီးငါမကျွေးနိုင်တော့ဘူးသင်္ခါနာအလိုမလိုက်နိုင်တော့ဘူးအာဘုရားဆုံးမပဲလိုက်နာပြီးတော့စိတ်တိုင်းယုံနာနေရှုရမယ်อืมသင်္ခါနာဝန်ကပြင်းပါသေးတယ်ဆိုလို့လည်းငါမနာနိုင်ဘူးอืมရှုရမှရမယ်သင်္ခါနာဝန်ကနေပြီးတော့ အဲဘယ်သွားလိုက်ပါအောင်ဘာလုပ်လိုက်ပါအောင်ဘယ်ဟာကလိုနေပါသေးတယ်စသည်ဖြင့်ပြောရင်မင်းသင်္စကားနားမထောင်နိုင်ဘူးငါမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းနဲ့ဖြစ်ခဲ့ယုံနာမပြတ်မှတ်ရမယ်တဲ့နှလုံးသွင်းပုံမှာတရားထုတ်နေတဲ့ပုဂ္ဂိုလ်နှလုံးသွင်းမှာသူ့သာသဘာဝတော်ကြပါဒီဟာနေမြတ်စွာဘုရားရဲ့သုံးမတော်ကြကြနာနာရရှိနေတော်ယခုကာလ၌ ဒံသင်ခန္ဓာဝံအာရဘောကြီးကိုနာဘောသိမိမပြုသူမလို့ကျွေးနိုင်တော့ပါနာဘောသိမိအလိုလိုက်လည်းရဲ့အကြိုက်ပေးကမကျွေးမွေမပြုစုနိုင်တော့ပါသင်ကြိုက်ပြီးတယ်မလိုက်နိုင်တော့ဘူးတဲ့ငါဘုရားဆုံးမတဲ့အလုပ်လုပ်ရမယ်လို့ဒီလိုဆိုပါတယ်ဘာကြောင့်လို့ဆိုလို့ချင်းတွာမေဝါဘောသင်တော်ဒုက္ခပါတော်ဝတ္တေနဗကံတွာမေဝါသင်္ခန္ဓာ ကိုယ်အာရဘောကိုသာလင်ဘောတင်တော့အလိုလိုက်လျက်အကြိုက်ပေးကမွေးမြူခဲ့မိပါသောကြောင့်ခြေခြေသောဘဝဝင်များသောအသင်္ခါနာကိုယ်ရဲ့အလိုတွေလိုက်ခဲ့ပြီအခုဘဝတွင်လည်းအများကြီးရှိမှာပေါ့သူကခန္ဓာကိုယ်အလိုလိုက်ပြီးတော့သွားလိုက်ဒါလိုက်စားလိုက်တောက်လိုက်อืมပွဲကြိုက်တဲ့ပုဂ္ဂိုလ်ပွဲသွားကြည့်လိုက်စသည်ဖြင့်ဒီလိုဟာတွေပေါ့ဒီလိုဟာခန္ဓာကိုယ်ရဲ့အလိုလိုက်ပြီးတော့အမှုတွေလုပ်ခဲ့တာများလာပြီတဲ့ သူအမေဝသင်ခန္ဓာကိုအာရဘောကိုသာလင်ပေါ်တင်တော်လိုလိုက်ရဲ့ကြိုက်ပေးကမွေးမြူခဲ့မိပါသောကြောင့်ဝတ္တေဝဆင်းရဲနဲ့နဘကံများစွာသောဒုက္ခဆင်းရဲကိုပတ်တော်ခြင်းချင်းဖမ်းမှန်းရောက်ခဲ့ရလှလေသည်အဲသင်္ခန္ဓာကိုရဲ့အလိုလိုက်ပြီးတော့ဝါလိုက်ဝဆိုသွားလုံးလိုက်ဝဆိုလုံးပြောလိုက်ဝဆိုပြော ခန္ဓာကိုယ်အကြိုက်တွေလုပ်ခဲ့ရပြီတဲ့အဲဒါတရားသဖြင့်လုပ်ခဲ့ရတာလည်းရှိမှာပေါ့လေမတရားသဖြင့်ခုနပြောတဲ့ဗာဏိပါဒရိဏစသည်လုပ်ခဲ့တာလည်းရှိမယ်အဲဒါတွေလုပ်ခဲ့လို့သံဃာဝဆင်းရဲမှာအနပကံများလာပြီတဲ့မနေဘူးอืมဘဝပေါင်းညီဝေညီမျှမရည်တွဲနိုင်ဘူးတရေပေါင်းညီဝေညီမျှမရည်တွဲနိုင်ဘူး

န္ဓာ၅ပါးဝန်တို့ကြီးဝန်တို့ကြီးကိုထားဆောင်တဲ့ပုဂ္ဂိုလ်ကဘယ်သူလဲဆိုလို့ရှိရင်ဖြင့်ပုဂ္ဂိုလ်သတ္တဝါပဲခန္ဓာ၅ပါးကတော့သင်ကြားရှိတယ်ပုဂ္ဂိုလ်သတ္တဝါကတော့သင်ကြားမရှိဘူးဒါပေမဲ့လို့တင်စားပြီးပြောထားရတယ်ခန္ဓာ၅ပါးကိုပဲပုဂ္ဂိုလ်လို့ခေါ်တာပဲအဲဒီပုဂ္ဂိုလ်ကခန္ဓာ၅ပါးဤသောဘုံကိုထားဆောင်နေတယ်อืมခန္ဓာ၅ပါးဤသောဘုံကိုထားဆောင်ပြီးတော့နေတယ်ဆိုတာပုဂ္ဂိုလ်ပဲ

ယာယံတနာဘောနောဘွေကာနာနိရာဂသာကေတာတတ္တရတတရာပိနာနိနေသေယတိတံကာမတနာဘောဒနာဝိဘောဒနာဘောနောဘွေကာတဖန်ဘောသေးကိုဖြစ်စေရသောနာနိရာဂသာကေတာနာနိရာဂဖြစ်သောရောက်သောတတ္တရတတရာပိနာနိနိထို့ထို့ဘဝ ထိုထိုဌာနထိုထိုအာယုန်၌နှစ်သက်ပျော်မွေ့ရသောရာယန္တနာခြင်းဆာလောင်နှစ်သက်မှုတာယာမှုတနာသည်အတ္တိရှိဤတံအယန္တနာဤနှစ်သက်တာယာဆာလောင်မှုတနာသည်တေယတာကဓမ္မပဲနိဟုမူကားကာမရဏကာမအာယုန်တို့ကိုနှစ်သက်တာယာသောတနာ၎င်း

ဝန်တော့ဝန်များလှမ်းပြီးကောက်ယူလိုက်သလိုပဲတဏှာဖြစ်လာလို့ရှိရင်သူကခန္ဓာဝန်ကိုထမ်းဆောင်တာပဲတဲ့တဏှာကတောင်းတတောင်းတပါရနှစ်သက်တာပေါ့တောင်းတပါရနှစ်သက်တာလူချင်းပါရနှစ်သက်တောင်းတပါရနှစ်သက်တောင်းတပါရနှစ်သက်တဲ့တဏှာကဝန်တော့ဝန်ဘိုးကို ထားဆောင်ခြင်းပဲ။ဒါရင်ဆိုရအောင်လို့ဝန်တော်ဝန်ဘိုးကိုဝန်တော်ဝန်ဘိုးကိုထားဆောင်ခြင်းဆိုတာထားဆောင်ခြင်းဆိုတာဘယ်ဟာ ဆောင်ခြင်းဆိုတာသံဃာဆောင်ခြင်းဆိုတာဘယ်ဟာလဲဘယ်ဟာလဲသို့ဘုံတို့ဘုံတို့သံဃာဆောင်ခြင်းဆိုတာဘယ်ဟာလဲ တ်ဆောင်ခြင်းဆိုတာသတ်ဆောင်ခြင်းဆိုတာတောင်းတပါရာတောင်းတပါရာနှစ်သက်မှုတနာပဲနှစ်သက်မှုတနာပဲဝန်တို့ဝန်ဘိုးကိုဝန်တို့ဝန်ဘိုးကိုသတ်ဆောင်ခြင်းဆိုတာသတ်ဆောင်ခြင်းဆိုတာတောင်းတပါရာတောင်းတပါရာနှစ်သက်မှုတနာပဲနှစ်သက်မှုတနာပဲဝန်တို့ဝန်ဘိုးကို သတ်ဆောင်ခြင်းဆိုတာတောင်းတသာယာမြစ်တယ်မှုတနာပဲဘုလိုဘုလိုသတ်ဆောင်ခြင်းဆိုတာတောင်းတသာယာမြစ်တယ်မှုတနာပဲဘုလိုဘုလိုသတ်ဆောင်ခြင်းဆိုတာတောင်းတသာယာမြစ်တယ်မှုတနာပဲ ပဲအဲဝန်တို့ဝန်မိုးကိုထမ်းတယ်ဆိုတာဟာနှိမ့်သက်မှုတဏှာပဲတို့ကျတဏှာပါပဲတောင်းတတယ်နှိမ့်သက်တယ်ပါရတယ်လူချင်းတယ်ခင်မင်းတယ်တွေ့ရတယ်စသဖြင့်ဗမာကလည်းပဲအဲဒီတဏှာရဲ့နာမည်အများကြီးရှိတယ်အနှိမ့်သက်လူချင်းချင်းခင်မင်းတွေ့တာချင်းပါရချင်းသဘောကျချင်းသာလောင်ချင်းအဲဒါတဏှာရဲ့နာမည်တွေပဲအဲဒီတဏှာပဲ အဲ့တော့အဲ့ဒီတဏှာဖြစ်လို့ရှိရင်ဒါဝန်ထုတ်ယူတာပဲဝန်ထုတ်ဝန်ထုတ်တွေကောက်ယူတာအခုလောကအနေနဲ့ဆိုလို့ရှိရင်ဝန်ထုတ်ကိုမလွဲတာလို့သာထားရတာအလကားထားရမယ်ဆိုရင်တော့ဘယ်သူမှထားကြမှာမဟုတ်ဘူးဟိုမှာသူ့အခါရလို့ထားတယ်အခါလဲပါလဲမရဘဲနဲ့တက်တက်မဲ့သွားပြီးထားနေရမယ်ဆိုရင်ဘယ်သူမှထားနေမှာမဟုတ်ဘူးအခုတဏှာက ဝန်တို့ဝန်ဘိုးတွေဘာမှခမရပဲနဲ့လကားသာထားနေတာသွားပြီးတော့ဝန်တို့ဝန်ဘိုးတွေထားနေမျက်စိကနေတဲ့သာယာစရာအဆင်းကိုမြင်ဟောနေတဲ့သဘောကျသွားပြီဝန်တို့တစ်ခုယူလိုက်တာပဲလို့သာနာကအတန်ကိုကြားတဲ့အခါလဲနေတဲ့သာဝယ်အတန်ကိုကြားလို့ရှင်းနေတဲ့သာသဘောကျသွားပြီအဲဒါဝန်တို့တစ်ခုယူလိုက်တာ အဲနှာခေါင်းကအနတ်နာတဲ့ခါလဲထို့အတူပဲလျှာကရတာစားတဲ့ခါလဲနေတဲ့သားဝယ်လေးတွေစားရလို့နေတဲ့သားရမှုလေးဖြစ်လာလို့ရှိရင်သာဝန်တော့ဝန်ဖို့သူထိုင်းတာဟွန်းကိုကအတွေ့အထိတွေတဲ့ကောင်းတဲ့အတွေ့အထိတွေတွေ့ထိတဲ့တွေ့ထိတဲ့သာနေတဲ့မှုလေးဖြစ်ဝန်တော့ဝန်ဖို့ထားနေသိကုစဉ်းစားကြံစီပြီးတော့အာယုန်တွေကြလာတဲ့သဘောကြတာတွေနှစ်သက်သားရပြီးတော့နေအဲဒါလေးလည်းဝန်တော့ဝန်ဖို့ထားနေတယ် မမြင်ရမကြားရမတွေ့ရပဲနဲ့လည်းကိုယ်လိုရှိတာတွေစဉ်းစားပြီးဘယ်လိုဖြစ်ခြင်းဟိုလိုဖြစ်ခြင်းဒီလိုဖြစ်ခြင်းအစသည်ချင်းအဲဒီလိုစဉ်းစားဆင်ခြင်ပြီးလိုချင်နေတဲ့တာယာမှုတွေဖြစ်နေတာရှိတယ်။ဒါတွေလည်းဝန်တို့ဝန်မှုတွေထားနေတာမရှိတာတွေကြောက်တောင်းတာပြီးတော့ဝန်တို့ဝန်မှုတွေထားနေ။ဒါတော့နေတဲ့တာယာမှုတွေဖြစ်တိုင်းဖြစ်တိုင်းဟာဒါဝန်တို့ဝန်မှုတွေထားနေတာပဲ။ညာကြောက်ကြမလားကောင်းတယ်တော့။အဲဒီနေတဲ့တာယာမှုရှိသမျှကာလပါလုံးဟာဘဝထက်ခါထက်ခါဖြစ်ပြီးတော့ ကိုရမယ်နာရမယ်သိရမယ်အခင်မသိလို့ရှိရင်အပေလေးပါကြရမယ်ဒုက္ခတွေတွေ့ရမယ်အဲပါလေဒီတဏှာကလို့ငါကြောက်ကြကောင်းတယ်ရာယံတဏပောနောဘွေကတဖန်ဘွားတွေကိုလည်းဖြစ်စေတတ်သည်တဘွားတွေတဘွားဖြစ်တာသူပဲတဲ့ဒီအာယုန်နဲ့ဒီဘွားခန္ဓာတွေတာယာနေလို့ဒီပါရမှုရှိနေတဲ့ညကာလပါလုံးဟာဒီကနေ့မှာမိမိပြုထားတဲ့ကံသုကံအာယုန်နမိတ် ထိုကံကြောင့်ဖြစ်ရမယ့်ဘဝကအခြေအနေဂတိနမိတ်လို့ခေါ်တယ်။ကံကာမနမိတ်ဂတိနမိတ်၃ပါးတဘာဝပေါ်လာတယ်။အဲဒီအာယုံလေးဆွဲဆွဲနဲ့ပြီးသွားတယ်။ပြီးသွားတော့ပြီးသွားနောက်ဆုံးစိတ်ကလေးပါပဲစိတ်ကလေးချုပ်သွားတယ်။အခုဝိပဿနာရှုတဲ့အခါစိတ်ကလေးတစ်ခုမှလိုက်ကြောက်သွားအဲ့ဒါမျိုးပါပဲ။နောက်ဆုံးစိတ်ကလေးကြောက်သွား။နောက်ဆုံးစိတ်ကလေးကြောက်သွားတော့နောက်စိတ်စိတ်ကလေးဖြစ်တယ်။အခုလည်းပဲမြင်ပြီးရင်อืม တခြားသောစိတ်ဖြစ်တာပဲစဉ်းစားတဲ့စိတ်ဖြစ်လာအဲ့ဒါလိုပဲရှင်းစိတ်ပြီးနောက်စိတ်ဖြစ်တယ်လို့ပဲဘဝဆုံးတဲ့အခါမှာလည်းသူ့စိတ်သေးသွားပြီးရင်ဖြင့်ဘဝအသေးစိတ်ကလေးကဖြစ်တယ်အဲ့ဒါခုနပြောတဲ့တဏှာရှိတဲ့ပုဂ္ဂိုလ်ဖြစ်တာဘာလို့လဲဆိုဘယ်လိုဖြစ်တော့လဲခုနကဒီကံကြီးဆွဲလာတဲ့အာယုံလေးရှိတာကိုအဲ့ဒီအာယုံလေးပြန်စဉ်းစားတယ်ဒါလေးအာယုံပြည့်ရကလေးစိတ်ကလေးသိဖြစ်တယ်အဲ့ဒီပရိသေစိတ်ကဒီလိုဖြစ်ပြီးရင်ဖြင့်နောက်ဘဝင်စိတ်တို့တဘွာလုံးသွားရောပဲတခါသွားကြရော

စိတ်ကူးစဉ်းစားကြံစည်ရတဲ့အာယုန်တွေနှစ်သက်သာရမှုတွေရှိတယ်။အဲ့ဒီနှစ်သက်သာမှုတဏှာတွေဟာဘဝအသေးကိုဖန်တီးတတ်တယ်ဘဝအသေးဖြစ်စေတဲ့တဏှာတွေပဲ။ပြီးတော့စဉ်းစားကြည့်မယ်ဆိုခုလူတွေဟာမြညာကနေနှစ်သက်သွားလို့ရှိရင်ငါဘဝတစ်ခုဖြစ်ဖို့ရပါကော။သတိပြုရ။ခန္ဓာဝင်ကြီးယူတာပဲ။ကြာကနေနှိမ့်သက်သွားလို့ရှိရင်လည်းဒီတိုင်းမအောင်မရအကုန်လုံးဘယ်ကရှိနှိမ့်သက်မှုသာမဖြစ်တိုင်းဒီတိုင်းဟာ အဲဘဝအသစ်ခန္ဓာဝင်တွေကိုယူနေတာပဲခန္ဓာဝင်တွေထမ်းထုတ်ပိုးတွေထမ်းအဲဒါသတိရှိဖို့ရပါပဲဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာဒီနေတဲ့သာမှုမဖြစ်အောင်လို့ပဲလိုက်ပြီးရှုနေရတာမြင်တိုင်းကြားတိုင်းခါတဲ့သဘောတရားမှန်လေးတွေဒီအဖြစ်ပြက်မှန်လေးတွေဒီအိဋ္ဌဒုက္ခမှန်လေးတွေဒီအောင်မြင်တိုင်းကြားတိုင်းနေမပြတ်ရှုမှတ်နေရတယ်အဲဒီလိုရှုမှတ်နေမှ ဖြစ်ပြတဲ့တရားလေးတွေမှန်တိုင်းသိပြီးတော့အိစ္ဆဒုက္ခအနတ္တသဘောကျပြီးနိတ္တတာမှုမဖြစ်ဘူးဒီမှာယူတိုင်းယူတိုင်းနိတ္တတာမှုငြိမ့်နေတယ်တဏှာငြိမ့်နေတာခန္ဓာဝန်အဲခန္ဓာဝန်တွေကိုလက်တွတ်နေတာခေါ်တယ်ကတဏှာငြိမ့်နေတာအဲဒီရောက်အောင်လို့အားထုတ်နေတယ်ယာယန္တနာစေတနာသည်ဘောနောပုရိကတဗံဘောသိကိုလည်းဖြစ်စေတာ၏နာနိရာဂသာကတာနှစ်သက်သာယာ နှစ်သက်သာရသောသဘောဖြစ်ဖြစ်၏နန္ဒီနန္ဒီနှစ်သက်တယ်အရာကတဆွဲတယ်နှစ်သက်လည်းနှစ်သက်တယ်ဆွဲလည်းဆွဲတယ်သူကဆေးများဆိုအထီရာဆွဲတယ်လို့ပဲရတဲ့အာယုန်ကြီးဆွဲတယ်နှစ်သက်တဆွဲခြင်းသဘောပဲတဲ့တဏှာဆိုတာသူဖြစ်ပုံကတော့နှစ်သက်တဆွဲခြင်းသဘောရှိသူ့အကျိုးကတော့ဘဝတည်ဖြစ်စေတတ်တယ်တတ္တတသဗ္ဗိနာနိနိထိုထိုဘဝ တို့တို့အာယုံ၌နှစ်သက်ကြော်မွေ့တာ၏ရရရရအာယုံမှာသူကနှစ်သက်တတ်တဲ့ကြော်မွေ့တတ်တယ်ရရရအာယုံရရရဘဝအခုလူလူဘဝကနေပြီးတော့ကြည့်လိုက်မယ်ဆိုတချို့တချို့တတ္တဝါတွေကြောက်ကြအမှန်ကောင်းတယ်ဘုံမတရိษံနေမျိုးမျိုးဟာမကြောက်ကြကောင်းပါလေအဲဒီလိုကောင်းထဲမှာဝင်ပြီးဖြစ်ရမယ်ဆိုသိကြောက်ကြကောင်းဒါပဲမဲ့လို့ အဲ့ဒီဘဝရောက်တဲ့ခါကျတော့မကြောက်ဘူးတနေ့ကလည်းပြောခဲ့ပြီဟုတ်လားသင်္ကြီးဘုံမဝုထုနဲ့ပြောခဲ့တယ်သူ့ဘဝနဲ့သူตายရနေတာသူ့ဘဝနဲ့သူလှနေတာပဲကောင်းနေတာပဲသူသာอืมအဲတတ်တော့တော့ထိုလိုဖြစ်ရဖြစ်ရဘဝမှာအဘိနာနေနေနှစ်သက်တတ်တယ်တဲ့ပြောတယ်သဘောကျတယ်ကိုဖြစ်နေတာလေအကောင်းဆုံးလေးပဲလို့ဒီလိုထင်ရတယ်အခုလူတွေဟာမိမိတို့ဇာတိရတ္တိအမျိုးမျိုးရှိကြတယ် ဟောငယ်ငယ်ကမွေးဖွားကြီးပြင်းလာခဲ့တဲ့အရာကလေးဟာပြန်ကောင်းဆုံးလို့ထင်တယ်သူကอืมဒါကိုပြည့်ရဏာလေးကောင်းဆုံးထင်တာပဲတော်တော်တော်တော်6တွေ့နေတဲ့နေရာတော်တော်ကိုဟိုညံပြင်းတဲ့နေရာဖြစ်နေပေမဲ့လို့ကိုဖြစ်တဲ့နေရာလေးကတော့ဒီပြည့်နေရာတွေနည်းနည်းပူကောင်းတယ်လို့ကိုသိတယ်ထင်တယ်ဒါရသဘောကျတယ်ဟဲ့လားဖြီးရဖြီးရမှာဒါရဘုံဒါကလောကတွေ ဘဝတွေမှာလည်းဒီတိုင်းပဲဘယ်ဘဝရောက်ရောက်ကိုရောက်တဲ့ဘဝတွေကအကောင်းဆုံးလေးလို့ထင်ပြီးသာယာနေတာပဲလူမျိုးတွေမှာကြည့်လိုက်မယ်ဆိုရင်လည်းလူမျိုးတွေအသီးသီးရှိတယ်အဲဒါကိုလူမျိုးနဲ့ကိုဟာအကောင်းဆုံးလို့သိကထင်းနေတာပဲဒီလိုပဲသာယာနေတာတော့ပြီးတော့ရရရရအာယုံတွေလည်းဖြစ်တတ်တယ်တဲ့ကောင်းတဲ့အာယုံတွေအဆင်းအာယုံအနအာယုံရတာအာယုံကိုမှတွေ့တဲ့နေရာရတဲ့နေရာချင်းကောင်းတယ်လို့ထင်ရတဲ့အာယုံတွေအကုန်လုံးနှိမ့်သက်တာသဘောကျနေတာပဲ တဲ့ဒီတနာအဲဒီနှစ်သက်သာယာခြင်းသာယာတိုင်းသာယာတိုင်းဟာဘာဖြစ်လာတော့ဆိုဘာရာဒါနာဝန်တို့ဝန်ဖို့လက်ခံနေတာတဲ့ဝန်တို့ဝန်ဖို့ကိုတခါလဲဆွဲပြီးတခါလားအခုံးပေါ်တင်းနေတယ်လို့ပဲတခါလဲလက်ခံနေอืมတရားတိယကာမရဏဘဝရဏဝိဘဝရဏဣရာယတနာဤတနာတိသိယတာကဓမ္မဗေနိမူကား ကာမတဏကာမအယုံနှစ်သက်သာသောတဏ၎င်းဘဝတဏဘဝနှစ်သက်သာသောတဏ၎င်းဝိဘဝတဏဘဝကင်းရာဘဝဘဝကင်းခြင်းဘဝပြခြင်းကိုနှစ်သက်သာသောတဏ၎င်းတဏ၃မျိုးရှိတယ်ကာမတဏဆိုတာနှစ်သက်အဲလိုချင်စရာနှစ်သက်စရာအယုံတွေကိုသာကာမတဏခေါ်တယ်လိုချင်စရာနှစ်သက်စရာအယုံတွေအထူးအားဖြင့်ဆိုလို့ရှိရင်တော့ ဝိသဘာကအာယုန်တွေမှာရှိတယ်ဝိသဘာကသဘောမတူတဲ့ပုဂ္ဂိုလ်တဏ္ဍာမှာရှိတဲ့အာယုန်တွေကိုနှစ်သက်ပါရတတ်တယ်။ယောက်ျားပုဂ္ဂိုလ်တွေကမိန်းမပုဂ္ဂိုလ်တွေတဏ္ဍာမှာရှိတဲ့အစဉ်အတန်အနအရသာအတွေ့သဘောတွေကိုသာရတတ်တယ်။မိန်းမဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းယောက်ျားဖြစ်တဲ့ပုဂ္ဂိုလ်တွေတဏ္ဍာမှာရှိတဲ့အစဉ်အတန်အနအရသာသဘောအတွေ့သဘောတွေကိုသာရတတ်တယ်။နှစ်သက်တတ်တယ်။ဟွန်းကိုအမျိုးချင်းတူလို့ရှိရင်ယောက်ျားအချင်းချင်းမိန်းမအချင်းချင်းဆိုဘယ်လောက် အစင်းတို့လှပါတယ်ဆိုပေမဲ့လည်းသိပြီးတော့ဒါနှစ်သက်မှုမရှိဘူးအသာလည်းသိကောင်းတယ်လည်းမထင်ဘူးတော်ရုံပဲသူကအဲမူကွဲပြီးတော့နေတဲ့ပုဂ္ဂိုလ်တဏ္ဍာကအစင်းတို့အသာတို့အနံ့တို့อืมအကြတာကတော့ရှင်ပြိဘောဂရသခေါ်တယ်စားတာမဟုတ်တော့အတွေ့အဲ့ဒီအာယုန်တွေကကာမဂုဏ်အာယုန်၅ပါးတွေအဲ့ဒီလူချင်းစရာနှိမ့်သက်စရာအာယုန်တွေတဲ့ပြီးတော့ အသက်မဲ့ဝတ္ထုပစ္စည်းတွေလည်းရှိတာပေါ့လေဝိုအစတို့ဟာတို့အသုံးဆောင်နေတာတွေလည်းရှိပါတယ်။အင်းအဲ့ဒီအသုံးဆောင်တွေလူချင်းစရာတွေဟူသမျှကာမဂုဏ်တွေကာမအာယုန်တွေလို့ခေါ်တယ်။အဲ့ဒီလူချင်းစရာနှိမ့်တဲ့စရာတွေကိုလူချင်းနှိမ့်တဲ့နေတာဟာကာမတဏပဲ။အဲလူထဖြစ်ဖို့နတ်ဖြစ်ဖို့ယောက်ျားဖြစ်ဖို့မိန်းမဖြစ်ဖို့အဲလူဖြစ်ပြီးတော့အာယုန်တွေခံစားဖို့နတ်ဖြစ်ပြီးတော့အာယုန်တွေခံစားဖို့ယောက်ျားဖြစ်ပြီးတော့မိန်းမဖြစ်ပြီးတော့အာယုန်တွေခံစားဖို့ အဲဒီလိုနှိမ့်သက်သားနေတာဒါကာမရဏတွေခေါ်တယ်ဒီဥစ္စာကာမရဏဆိုတာကာမတဏကောင်းလို့ရာတာယာနှိမ့်သက်မှုကာမရဏဆိုတာကောင်းလို့ရရာကောင်းတယ်ထင်တဲ့ဥစ္စာတွေကိုဒါနှိမ့်သက်တာကာမရဏခေါ်တယ်ဆိုရမယ်ကာမတဏကာမတဏကောင်းလို့ရာကောင်းလို့ရာပါရနှစ်သက်မူပါရနှစ်သက်မူကာမတဏကာမတဏ ကောင်းလို့ရာအာယာနှစ်သက်မှုကာမတနာကောင်းလို့ရာအာယာနှစ်သက်မှုကာမတနာကောင်းလို့ရာအာယာနှစ်သက်မှုကာမတနာကောင်းလို့ရာအာယာနှစ်သက်မှုကာမတနာ ဆုံးရာအာယာရှိတဲ့မူကာမရဏကောင်းတယ်ထင်တာလေးတွေမြင်ရလို့ဖြစ်ဖြစ်ကြားလို့ဖြစ်ဖြစ်နားရလို့စားရလို့ဖြစ်ဖြစ်ဒွတိယလို့ဖြစ်ဖြစ်ကောင်းတဲ့ထင်တာလေးတွေဒါနေတဲ့သဘောကြတာကာမတဏအဲဒီကာမတဏလေးတွေဖြစ်တိုင်းဖြစ်တိုင်းဟာပါတော့ဆိုရင်ခုနကခန္ဓာဝင်ယူနေတာပဲဘဝဒေသဖြစ်ဖို့ရပဲဘဝခန္ဓာဝင်ထဖြစ်ဖို့อืมအဲဒီခန္ဓာတွေက ဘယ်ခန္ဓာဖြစ်မယ်လို့တော့ပြောနိုင်ဘူးပေါ့လေမှန်လူခန္ဓာပဲဖြစ်မလားနာခန္ဓာပဲဖြစ်မလားอืมအဲဒီခန္ဓာဝင်နေရဝေရတယ်လူခန္ဓာနာခန္ဓာအကြောင်းမညို့လို့ရှိရင်လည်းပဲကာမကောင်းအကြောင်းမသိလို့ရှိရင်အပယ်လေးပါးခန္ဓာတွေလည်းဖြစ်နိုင်တယ်တိရစ္ဆာန်ခန္ဓာတွေဖြစ်နိုင်တယ်ကျွဲတို့နွားတို့ရက်တို့ဝက်တို့အဲဒီလိုဟာတွေလည်းဖြစ်နိုင်တယ်ပုံမတိရစ္ဆာန်တွေလည်းဖြစ်နိုင်တယ်ဟွန်း ငရဲကြိတ်တာဒီလိုခန္ဓာတွေလည်းဖြစ်နိုင်တာပဲဒီတဏှာကြောင့်ပါနဲ့တူတယ်ဆိုလို့ရှိရင်အခုမနတင်ကြတဲ့ဥပမာနဲ့ပြောရရင်ထီထိုးတာနဲ့တူတယ်ကွာထီထိုးတာထီထိုးတော့ရင်မှန်းတော့ဟိုသိမ့်ဒီဆိုတော့တသိမ့်ပဲပေါက်ဖွေရရင်မှန်းပြီးတော့ထိုးတာပဲဒါပေမဲ့လို့ကားလေတော့အင်းပေါက်ချင်ရပေါက်သားသူကတသိမ့်ရလို့တော့မဟုတ်ဘူး အမှန်တန်ကောင်းတဲ့ပုဂ္ဂိုလ်တွေသိမ့်ပေါက်တာကျိုးလဲ9000ပေါက်တာလည်းရှိတယ်ကျိုးလဲ1000ပေါက်တာကြီး9000ပေါက်တာကြီး1000ပေါက်တာကြီးအဲဝိနည်းပြုတဲ့ပုဂ္ဂိုလ်အောက်ထည်ဆုံးဆုံး900ဆိုတာပေါက်တာရှိတယ်လို့ဒီဒီမှာအဲဒါကိုကြီးပဲချက်ကတော့အကောင်းဆုံးကြီးပဲဒီကလာသူထိုးရနောက်တချို့ပုဂ္ဂိုလ်တွေကျတော့ဗလာပေါက်နေဘာမှမပေါက်ဘဲနဲ့ဗလာပေါက်တယ်အဲ့ဒါလိုပဲ တဏှာကဘာအနေနဲ့ပြီးတော့ခန္ဓာဝင်ယူလိုက်တာဘာခန္ဓာတွေရမယ်လို့တော့ပြောတာဖြစ်ကျင်တာကတော့ဖြင့်လူခန္ဓာနတ်ခန္ဓာအမြင့်အများစားခန္ဓာတွေအကောင်းနေတော့ဖြစ်ကျင်တာပဲဒါပဲမဲ့လို့ကုသိုလ်ပါရမီရှိတဲ့အဲကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်တွေမှကောင်းရာဖြစ်နိုင်တယ်ကုသိုလ်ကံမရှိတဲ့ပုဂ္ဂိုလ်တွေကတော့ဟွန်းကဗလာပေါက်တာလည်းမဟုတ်ရတယ်လည်းရောက်မှာပဲလေးပါးလည်းကြာသွားမှာသူကပြောလို့မဖြစ်ဘူးအဲဒါကြောင့်နှစ်သက်သားမှုဖြစ်တိုင်းဖြစ်တိုင်းဟာဖြင့် ခန္ဓာဝင်တွေကိုယူနေတာပဲတဲ့ကာမတဏကောင်းလို့ရတာနှစ်သက်မှုဘဝတဏဆိုတာကတော့သတ္တတဒိဋ္ဌိနဲ့တွဲဖြစ်တယ်သတ္တတဒိဋ္ဌိနဲ့သတ္တတဒိဋ္ဌိဥစ္စေတဒိဋ္ဌိဆိုတာနှမျိုးရှိတယ်သတ္တဝါတွေမှာအရိယာဖြစ်မရောက်သေးရင်ဒီဒိဋ္ဌိနှစ်ခုကတစ်ခုခုကိုရှိတယ်ဆိုအာကြည့်တာနဲ့အာနေတာဘယ်လောက်ပဲกว่าများတော့ရင်သတ္တတတွေဖြစ်တာတယ်သတ္တတကသတ္တတက ပုဂ္ဂိုလ်သတ္တဝါဟာအကောင်ထလိုက်တီးနေမသေးမပြက်ဘူးလို့ဒီလိုယူဆတယ်အခုဗုဒ္ဓဘာသာပြင်ဘက်ကဘာသာတွေရှိကြတယ်အဲသိသွားလို့ရှိရင်ဘုရားသခင်အလိုအတိုင်းပြုကျင့်လို့ရှိရင်ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာကောင်းကင်ဘုံရောက်ပြီးအများအားချမ်းသာတယ်လို့ယူဆဘုရားသခင်အလိုတိုင်းမဟုတ်လို့ရှိရင်လည်းပဲသာဝရငရဲကြပြီးဒုက္ခရောက်တယ်လို့ယူဆတာတွေရှိတယ် အဲ့ဒါကိုသတ္တရတိတိခေါ်တယ်လားသူကအများအားပုဂ္ဂိုလ်သတ္တဝါရှိနေတာပဲအသေးခင်လည်းရှိတယ်သေပြီးတော့လည်းသူကကြောက်သွားတာမဟုတ်ဘူးသူကရှိနေတာပဲနောက်လည်းဘယ်တော့မှကြောက်လိမ့်မယ်ပြက်လိမ့်မယ်လည်းမဟုတ်ဘူးအကောင်လိုက်တရားကောင်းငင်မုံရောက်ရင်လည်းကောင်းငင်မုံအများအားသူကချမ်းသာနေတယ်အကောင်ရှိနေတာကိုဒီလိုယူဆတာကိုအဲ့ဒါမျိုးကသတ္တရတိတိခေါ်တယ်ဒီလိုမဟုတ်ဘဲနဲ့တချို့လဲဟိုဘွားဒီဘွားပြောင်းလဲပြီးတော့ဖြစ်နေတယ်ဆိုတာလည်းရှိပါတယ်အဲ့ဒါလည်းပဲသူက မပြောက်ဘူးဒီအကောင်ဟာဒီဘဝဟိုဘဝဟိုဘဝဟိုဘဝဥမာအပြင်ငှက်ဟာတစ်ပင်တစ်ပင်ကတစ်ပင်တစ်ပင်ပြောင်းနေတယ်လို့ခန္ဓာအိမ်တစ်ခုကခန္ဓာအိမ်တစ်ခုခန္ဓာအိမ်ဟောင်းကစွန့်ပြီးခန္ဓာအိမ်အသေးရောက်ခန္ဓာအိမ်ဟောင်းကစွန့်ပြီးခန္ဓာအိမ်အသေးရောက်အဲဒီလိုအသက်ရှင်နေတဲ့အကောင်ကလေးဒီလိုကြည့်နေတယ်လို့ထင်နေတယ်အဲဒါလည်းသတ္တရာဒိဋ္ဌိပဲဥစ္စေရာဒိဋ္ဌိဆိုတာကတော့သေပြီးရင်မရှိတော့ဘူးလို့ဘာမှမရှိဘူးသေပြီးပြီးတာပဲလို့ဒီလိုယူဆတာပါ အဲ့ဒါဥစ္စရာဒိဋ္ဌိခေါ်တယ်အဲ့ဒီမှာသာသရာဒိဋ္ဌိနဲ့တွဲပြီးတော့သာသရာသာသရာအယူနဲ့တွဲပြီးနှိစ္စတာမှုဖြစ်လို့ရှိရင်ဒါဘဝတဏခေါ်တယ်တဲ့ဘဝမိမိဘဝလေးตายရနေတာမိမိဘဝလေးตายရနေသောတတာသာသရာမှာအဲဘဝတဏဘဝတဏသတ္တတာ သင်္ဃာနှစ်သက်မှုဘဝတဏကတော့သတ္တတာဒီပုဂ္ဂိုလ်တ attva ကောင်မှာသင်္ထာဝရတည်မြဲနေတယ်မပြောက်မပြတ်နိုင်ဘူးလို့ယူဆထားပြီးတော့ဘာယာနှစ်သက်မှုတွေနာနှစ်သက်တော့ဘာတွေတော့ဆိုခဏကဥစ္စာတွေပါပဲအစဉ်သာနာရတာအကောင်းတွေကိုလိုက်ပြီးသာသာကိုယ်ကိုသူ့ကိုယ်တွေအဲကိုရင်းကိုကနေတဲ့သားစရာတွေလျှောက်သားတာပဲဒါပေမဲ့လို့သူကတော့ခုနကတော့ကာမဂုဏ်အနေနဲ့သာရတာတော့မဟုတ်ဘူးသူကတည်မြဲနေတယ်လို့ထင်ပြီးတော့ အဲ့ဒါတွေကိုနှိမ့်သက်ပါရနေတဲ့ဥစ္စာဒါကသူကဘဝတနာခေါ်တယ်အဲဘဝတနာသတ္တတာသင်္ဃာနိဗ္ဗေမူသို့ဘဝတနာဘဝတနာသတ္တတာသတ္တတာသင်္ဃာနိဗ္ဗေမူသင်္ဃာနိဗ္ဗေမူဘဝတနာဘဝတနာသတ္တတာသတ္တတာသင်္ဃာနိဗ္ဗေမူ နာသစ္စေမူဘဝဒနာဘဝဒနာသတ္တတာသတ္တတာသင်္ဃာနိဗ္ဗေမူသင်္ဃာနိဗ္ဗေမူဘဝဒနာသတ္တတာသင်္ဃာနိဗ္ဗေမူဘဝဒနာသတ္တတာသင်္ဃာနိဗ္ဗေမူဘဝဒနာသတ္တတာသင်္ဃာနိဗ္ဗေမူဘဝဒီဘဝကြောင်းလဲပြီးတော့ သတ္တဝါကောင်လေးကဟိုဘက်သူအကြောင်းလဲပြီးအများတန်းတည်ရှိနေတယ်လို့အဲဒီလိုခိုင်ခိုင်မြဲမြဲဆွဲလမ်းပြီးတော့မြစ်သက်သာမှုဖြစ်ကိုဘဝလေးနဲ့ကိုသာရနေတဲ့ဥစ္စာသာရတိုင်းသာရတိုင်းသာဘဝတဏဖြစ်အဲဒီဘဝတဏဖြစ်တိုင်းဖြစ်တိုင်းဟာလည်းဒီခန္ဓာဝင်ယူနေတာပဲဝိဘဝဆိုတာကတော့ဘဝကင်းပြတ်သွားတာဥစ္စေရပဲခန္ဓာသေးပြီးရင်ဘာမှမရှိတော့ဘူးလို့ယူဆတဲ့အယူဝါဒပဲသေးပြီးရင်ဘာမှမရှိတော့ဘူးလို့ယူဆပြီးအဲ့ဒီယူဝါဒတိုင်းကောင်းတယ်လို့သေးပြီး ငြိမ်းတာပဲအေးတာပဲဆိုပြီးသူသဘောကျနေတာအဲဒီလိုသဘောကျပြီးတော့သူကဘာတွေလုပ်တော့ဆိုတော့သူကတော့ယခုဘဝမသိခင်အတွင်းမဲ့အဲရှိတော့မသိခင်အတွင်းမဲ့ရှိတယ်လို့သူကယူဆတယ်မသိခင်အတွင်းမှာသုံးဆောင်ရတဲ့ခံစားရတာဖြင့်အပြင်အမြတ်ပဲအကောင်းပဲလို့ယူဆတယ်သိပြီးဘာမှမရှိတော့ပဲပြီးတော့မသိခင်ရတဲ့ညတွေတတ်နိုင်တဲ့ညတွေသူကကောင်းအောင်လုပ်ကြည့်တယ်ပဲသုံးဆောင်ခံစားတယ် အကုသိုလ်ရဲ့ဘာရမရှိဘူးသူကလှုပ်ရှင်တာတွေအကုန်လုံးလို့ကိုချမ်းသာပြီးရောကိုကောင်းပြီးရောဒီဥစ္စာအဲ့ဒါမသိခင်အတွင်းအဲအမြတ်ပဲဆိုပြီးတော့အဲ့ဒီလိုလှုပ်တာကိုအဲ့ဒီပုဂ္ဂိုလ်ကသိပြီးရင်ဘာမှမရှိတော့ဘူးပြတ်ဆဲသွားတာပဲယူဆပြီးတော့တို့တို့အာယုန်နဲ့နှစ်သက်ပါရပြီးတော့နေတဲ့ဥစ္စာဝိဘဝတဏသူကလည်းပဲနှစ်သက်တဲ့နှစ်သက်တိုင်းသာခန္ဓာဝင်ယူနေတာပဲသူဥစ္စာ ဘဝကပြတ်တယ်လို့သူကထင်တာထင်တာကိုတကယ်ပြတ်တာမဟုတ်ဘူးသူနှိမ့်သက်တာမှုဒီတိုင်းဒီတိုင်းဘဝတွေထက်ထက်ဖြစ်ဖို့ပဲဖြစ်ရင်သူကတော့ဘာတွေဖြစ်မလို့ဆိုမကောင်းတဲ့ခန္ဓာဝင်တွေရမှာသူကတော့ပေလေးပါးခန္ဓာဝင်တွေရမှာသူကတော့သူကောင်းတာမှမလုပ်ပဲသူကမကောင်းတာတွေပဲလုပ်တယ်သူကတော့ကိုရုပ်ကိုစည်းဝါးတဲ့တက်တဲ့ပဲသူများတွေဘာမှငဲ့မနေဘူးကုသိုလ်မရှိအကုသိုလ်မရှိဆိုတော့ကုသိုလ်လည်းသူမလုပ်ဘူးအကုသိုလ်ရလည်းသူမရှောင်ဘူးသူကြရတယ်ကိုလိုရှိတာတွေလှုပ်ရှင်တာတွေအကုန်လုံးလုပ်ပဲခန္ဓာဝင်ကိုဒုက္ခနာကို အဲအကောင်းဆုံးနည်းနဲ့သူကမွေးမြူတာပေါ့ပြုစုတာအဲဒါအကုသိုလ်တွေဖြစ်ပြီးပဲလေးပါးတို့ကြဖို့ရပဲဖြစ်ပြီးပုဂ္ဂိုလ်ကတော့အဲဒါဝိဘဝမှာဥစ္စေတာသင်္ကန်းနေတဲ့မူတဲ့ဝိဘဝမှာတော့ပြင်သိပြီးရင်ဘာမှမရှိဘူးပြတ်သေးတယ်ဥစ္စေတာဆိုတာပါဠိကပြတ်သေးတယ်လို့ဒီပဲရှိအဲပြတ်သေးတာကဘဝမရှိတော့ဘူးလို့ယူဆပြီးတော့နေတဲ့တရားမှုဟာလား ဝိဘဝဒနာလို့ခေါ်သည်တဲ့ဆိုရမယ်ဝိဘဝမှာဝိဘဝမှာဥစ္စေရာဥစ္စေရာသင်္ဃာနိဗ္ဗေမူသင်္ဃာနိဗ္ဗေမူဝိဘဝမှာဝိဘဝမှာဥစ္စေရာဥစ္စေရာသင်္ဃာနိဗ္ဗေမူသင်္ဃာနိဗ္ဗေမူဝိဘဝမှာဝိဘဝမှာဥစ္စေရာဥစ္စေရာသင်္ဃာနိဗ္ဗေမူသင်္ဃာနိဗ္ဗေမူဝိဘဝမှာဥစ္စေရာ သင်္ခါရစ္စေမှုဝိဘဝဟာဥဒေရာသင်္ခါရစ္စေမှုဝိဘဝဟာဥဒေရာသင်္ခါရစ္စေမှုအဲဒီယတနာ၃ပါးတဲ့ဒီယတနာ၃ပါးဟာခန္ဓာဝင်ကိုယူတာပဲကာမဂုဏ်အာယုံအနေနဲ့ပါရနှစ်သက်မှုဖြစ်ရင်လည်းခန္ဓာဝင်အစ်စ်တွေယူနေတယ်မြဲတည်ပြီးတော့နေတဲ့အနေ မိမိကိုယ်မိမိဘဝသဘောပြီးတဘဝမြဲတည်နေတဲ့အနေနဲ့ကျင်ကျင်ယူဆပြီးတော့နှိတ္တသာမှုတွေဖြစ်ရင်လည်းပဲနှိတ္တသာမှုဖြစ်တဲ့ဖြစ်တိုင်းသာအာနာဝံကိုယူတာပဲအဲသေရင်ချင်းဘဝပြတ်သွားတယ်ဘာမှမရှိဘူးလို့ယူဆပြီးတော့နှိတ္တသာမှုတွေဖြစ်အဲဒါလည်းပဲနှိတ္တသာတိုင်းသာတိုင်းဟာအာခန္ဓာဝံတွေယူနေတာပဲအဲကြောင့် ဣဒံဤတနာသုံးပါးကိုဘိက္ခုယံတို့ဣဒံဤတနာသုံးပါးကိုပါရရဏခန္ဓာဝန်ကိုယူခြင်းဟူ၍ဥစ္စတိခေါ်စွာ၏ခန္ဓာဝန်ကိုယူခြင်းဆိုတာဘာလဲဆိုရင်ခန္ဓာဝန်ကိုယူခြင်းဆိုတာဟာတောင်းတပါရနှစ်သက်မှုတနာပဲတောင်းတပါရနှစ်သက်မှုတနာ၃မျိုးကတမင်းသဘိက္ခွေဗာရဏိခေပနံဘိက္ခွေယံတို့ဗာရဏိခေပနံ ဝန်တို့ဝန်ဘောကိုပြစ်ချခြင်းမူသည်ကတမင်းစာပဲပါနိယောတတယေဝဒနာယအသေတာဝိရာနိရာရောအသေတာဝိရာကနိရောသောသာကောပြိတင်တေကောမုဋ္ဌိနာလေယောဣရာဥသတိဘိခဝေဘာရနိခေမနံဝေကဝေယံတို့သတ္တယေဝရဏာယထိုတဏှာဤသာလင်သတ္တယေဝရဏာယထိုဘဝဒနာဝိဘဝဒနာ

ယာမုတ်တိအကျဉ်လွတ်ခြင်းသည်ရောအနာလေရောအကျဉ်တွေ့တာမှုကင်းခြင်းသည်အတ္တိကြီးဒိဂွေယံတော်ဤရာဤတဏှာဤအကျွမ်းမဲ့ပြည့်ပြဲခြင်းချုပ်ခြင်းစရှိသောသဘောကိုပါရဏိခေဗနံခန္ဓာဝံပါဏတိခေဗနဝန္တုဝံဘုကိုခြားခြင်းဟူ၍ဥစ္စရိခေါ်ဆိုအ၏ဝန္တုဝံဘုကိုပြစ်ချတယ်ဆိုတာဟောနေကတဏှာလေးပယ်တာပါပဲတဏှာဖြစ်ရင် ဝန်တော့ဝန်ပုဂ္ဂိုလ်ယူတာကိုတဏှာမဖြစ်ရင်တဏှာပယ်တယ်ဆိုတာမဖြစ်တာပဲတဏှာမဖြစ်ရင်ဝန်တော့ဝန်ကိုဆုံးချတာသူကအလွယ်လေးပါပဲဟိုဘက်နဲ့ဒီဘက်အဲနှစ်သက်ဇာတာဇာအယုံလေးတွေရတဲ့အခါနှစ်သက်တရားမှုဖြစ်ရင်ခန္ဓာဝန်ကိုယူတယ်နှစ်သက်တရားမှုမဖြစ်လို့ရှိရင်ဒါခန္ဓာဝန်ကိုပြစ်ချပြီးသားဖြစ်တာပဲအဲနှစ်သက်တရားမှုမဖြစ်တာကလည်းပဲ ဒီတိုင်းနေလို့တော့မြစ်သက်တာမှမဖြစ်ဘဲနဲ့ငြိမ့်တယ်လို့မရှိဘူးသူကအလုံးနဲ့ပါဝိပဿနာနဲ့ရင်လည်းပဲပယ်ရတယ်အဲဝိပဿနာပြည့်စုံတဲ့အခါအရိယာမဲနဲ့ရင်လည်းပယ်ရတယ်အဲဒီမှာဒီတဏှာအလုံးလုံးกินတာမြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုနေတယ်အဲရှုတိုင်းရှုတိုင်းဟာဝိပဿနာဉာဏ်ရင်းတဲ့အခါကျတော့ဖြစ်ပြီးကြောက်သွားတာတွေပဲတွေ့ရတယ်ရိတ်ကနေပေါ်ပြီးရိတ်ကနေကြောက်သွား မြင်တာလေးဟာရိတ်ကနေပေါ်ပြောက်သွားကြားတာလေးရိတ်ကနေပေါ်ပြောက်သွားနာနာစတာအကြတာလေးတွေ့သိပြီးတော့ရိတ်ကနေပေါ်ပြောက်သွားကိုယ်ကတွေးထီတာလေးတွေရိတ်ကနေပေါ်ပြီးပြောက်သွားကိုယ်ထဲမှာညောင်းတာပူဇာနာတာကျင်နာကြဲခဲတာတွေရှိတယ်ဝေဒနာလေးတွေအဲဒါလေးတွေလည်းပဲဖြစ်ပြီးချင်းချင်းပြောက်သွားအဲဒီလိုခြေတိုင်းခြေတိုင်းလေးတွေပြောက်ပြောက်သွားတာစိတ်ကူးစနာကြာစီမှုလေးတွေလည်းစိတ်ကူးစနာကြာစီပြီးပြီးပြောက်သွား အဲ့ဒါလေးတွေကိုယူတိုင်းယူတိုင်းတွေးပြီးတော့နေရတော့ပါရမှုဖြစ်သေးလားဘယ်ဖြစ်လိမ့်မှာတော့ဖြစ်ပြီးကြောက်သွားတဲ့သဘောလေးဒီတိုင်းမယူဘဲနေတဲ့ပုဂ္ဂိုလ်ကတော့ပါရမှုဖြစ်တယ်အကောင်းလေးတွေ့ရင်ตายရတော့တာပဲမตายပါနဲ့တော့တားတယ်လို့ပဲရလိမ့်လို့မရဘူးอืมမရဘူးလို့ဒီတိုင်းကိလေသာမဖြစ်အောင်လို့နေမယ်ဆိုပြီးနေလို့ကတော့ဘယ်ဖြစ်လိမ့်မလို့ငါမဖြစ်နိုင်ဘူးလို့ဆိုတာ ဒီထဲမှာစိတ်ကလေးကိုစိတ်တိုင်းထားရမယ်ဆိုပြီးတော့တရားပေးတဲ့ပုဂ္ဂိုလ်ကရှိအဲ့ဒါမဖြစ်နိုင်တဲ့နည်းတွေပဲလို့စိတ်ကလေးစိတ်တိုင်းထားလို့ဖြစ်လို့ရှိရင်ကိုယ်လိုတိုင်းသိုးရနေလို့ရှိရင်ဘယ်တရားအထုတ်ကြကြည့်တော့မလို့ဒီလိုထားလို့မဖြစ်ဘူး ဝိပဿနာဉာဏ်နဲ့အစဉ်တိုင်းရှုမှနေမှဖြစ်ခဲ့ဖြစ်ခဲ့တရားလေးတွေရှုတော့ကိုဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားအဲ့ဒါလေးတွေသိမှာပါမသိသေးလို့ရှိရင်လည်းကိလေသာမငြိမ်းပါဘူး။တရားမစိုးဖြစ်ပေါ်ပြီးပြောက်သွားဖြစ်ပေါ်ပြီးပြောက်သွားတာကိုယ်တိုင်တွေ့မှာဟိုဖြစ်တဲ့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်သိုးနေုံနဲ့ဘယ်လိုမဟုတ်သေးဘူး။ဖြစ်ပြက်ဖြစ်ပြက်သိုးနေုံနဲ့မဟုတ်သေးဘူး။ဒီလိုကဖြစ်ပြက်ဖြစ်ပြက်နဲ့သိုးနေသိုးတာသိုးုံရှိမှာပေါ့လေဥစ္စာ။မင်းတို့ကဖြစ်ပြက်မှာကိုယ်ပါသိမှမသိပဲနဲ့။တကယ်ဖြစ်ပြက်နေတဲ့တရားတွေကိုရှုမှသူကသိတာ။ သတ္တဝါတွေတဏ္ဍာမှာရှိတဲ့ယုတ်တရားနာတရားတွေဆိုတာသူ့ဟာသူဖြစ်ပြန်တာကိုကဖြစ်အောင်လို့လည်းမလုပ်ရဘူးပြည့်အောင်လည်းမလုပ်ရပါဘူးသူ့ဟာသူဖြစ်ပြနေတာပဲကောင်းငင်မှာဥပမာကောင်းငင်မှာမိုးရွာတဲ့အခါတွေအဲ့ဒီမှာလျှက်စစ်လက်ကနေလက်ကနေပေါ်လာလေးတွေဒါလူတိုင်းတိုင်းတွေ့အဲ့ဒီလက်သာလေးပေါ်လာအောင်ဘယ်သူကလုပ်တော့ဘယ်သူမှမလုပ်ဘူးသူကနဲ့သူဒါချင်းခိုက်မိတဲ့အခါလဲလာတာလဲပြီးတော့ပျောက်သွားအောင်ဘယ်သူကလုပ်ရသေးတော့ဘယ်သူမှမလုပ်ရဘူးသူကသူပျောက်သွားတာပဲ အဲမရှိရင်တော့အဲ့ဒီလျှက်စစ်လက်တဲ့ခိုက်တာမရှိမိရင်တော့မမြင်ဘူးမတွေ့ဘူးရှုမိရင်တော့သူ့ဟာဖြစ်ပေါ်လာတာလည်းပဲသူ့ဟာသူဖြစ်လာတာပဲကိုကဖြစ်တယ်လို့သူနှလုံးမသွင်းရပါဘူးကြောက်တာလည်းသူ့ဟာသူကြောက်သွားတာကိုကကြောက်တယ်လည်းသူနှလုံးနှလုံးနှလုံးမသွင်းရပါဘူးကြောက်ဟဲ့ကြောက်ဟဲ့ဘယ်လိုမဆိုရပါဘူးဖြစ်ရဖြစ်ရမဆိုရပါဘူးသူ့ဟာသူပဲဖြစ်ပေါ်သူ့ဟာသူကြောက်သွားတာပဲအဲ့ဒါလိုပဲ မိမိတို့ခန္ဓာကိုယ်ထဲမှာရှိတဲ့ယုံနာတရားတွေကသူ့ဟာသူဖြစ်သူ့ဟာသူပြည့်နေတာမရှိတဲ့ပုဂ္ဂိုလ်တွေမသိဘူးရှိရင်ပြီးတယ်အဲဒါဖြစ်ခိုက်ကလေးတွေမိအောင်ဟာကိုယ်ထဲမှာစာရင်ဒီဘယ်နေရာကရှိရှိရပါတယ်ဓဝါ6ပါးရှိတယ်မြတ်စွာဘုရားဝိပဿနာရှိဖို့ဌာန6ပါးပေးထားတယ်ဒီ6ပါးအပြင်လည်းမရှိဘူးမျက်စိကတဌာနနားကတဌာနနှာခေါင်းကတဌာနလျှာကတဌာနကိုယ်ကတဌာနစိတ်ကတဌာနဒီ6ဌာနရှိတယ်အဲဒီ6ဌာနဘယ်ဌာနကရှိရှိအဲကိုယ်ကတဌာနဆိုရမှာတွေ့ထိတဲ့ဌာနသူကကျေပြနေလို့ အဲတွေ့တိတဏှာတွေကကိုယ်တကိုယ်လုံးอืมခြေပြားကနေပြီးခေါင်းတရားခေါင်းကနေခြေပြားတရားတကိုယ်လုံးအသွေးသားတွေစိုးစိတ်အဲစိုးနေတဲ့နေရာဆိုရင်အကုန်လုံးအတွေ့အထိပြိနေတာပဲအဲ့ဒီနေရာတွေဟာအကုန်လုံးရှုရမယ့်နေရာတွေကြီးပဲပိုင်းကဖြစ်ပြီးအကုန်လုံးရှုရပါလေအဲ့ဒါဘာကြောင့်ပါဖြစ်တိုင်းဖြစ်တိုင်းနေလိုက်ပြီးတော့ရှုနေရှုနေလို့ရှိရင်သူ့ဟာသူဖြစ်သူ့ဟာသူပြက်နေတဲ့တရားတွေပဲအဲညမ်းမိလာတဲ့ခါကျတော့ဖြစ်ပြီးပျောက်သွားဖြစ်ပြီးပျောက်သွားတွေ့ရတယ် ဟောနာလာကျင်တာကခဲတာလေးတွေညာမှရင်နာတင်ကြတယ်နားတယ်နားတယ်နားတယ်မှရင်အစတော့ပဲသိလိမ့်မှာတော့တနာတဲ့နာနဲ့တစ်ဆက်တည်းပဲနောက်ရှုပါများလာတဲ့ခါကျတော့နားတယ်မှလိုက်ကြောက်သွားလိုက်နားတယ်မှလိုက်ကြောက်သွားလိုက်တနာချင်းတနာနဲ့တနာရှင်းတနာနဲ့နောက်တနာမဆက်ဘူးမှာစေတနာသုံးပြီးမှနောက်တနာဖြစ်စေတနာသုံးပြီးမှနောက်တနာဖြစ်ဝေဒနာလေးတွေတစ်ခုချင်းတစ်ခုချင်းဖြစ်နေတာစိတ်ကလေးတွေလည်းဒီတိုင်းပဲစိတ်ကူးလေးတွေဟာအစတော့စိတ်ကူးတဲ့စဉ်းစားတယ်မှမှတ်တော့မှတ်တာပဲဒါပေမဲ့မသိသေးဘူး နောက်ရှုပါများလာတဲ့ခါကျစိတ်ကလေးတွေကစိတ်ကူးဖြစ်လိုက်ကြောက်တာမရှိဘူးစိတ်ကူးဖြစ်လိုက်ကြောက်တာမရှိဘူးအဲသိပြီးကြောက်နေတာအဲ့ဒီအဲ့ဒါတွေလိုပဲတရားတွေလည်းအကုန်လုံးဒီလိုပါပဲဖြစ်တိုင်းဖြစ်တိုင်းတရားလေးတွေကိုလိုက်ပြီးရှုနေရင်ဖြစ်ပြီးကြောက်သွားတယ်ဆိုတာကိုယ်ပဲညာနဲ့ကိုယ့်ဟာကိုယ်ပဲတွေးရတယ်စဉ်းစားဆင်ခြင်နေရတာမဟုတ်တော့ဘူးအဲ့ဒီလိုသိနေရင်နေသက်သာမှုမဖြစ်ဘူးတဲ့အခုဒီလိုမသိတော့မြင်ရတာလည်းပဲလှပါတယ်တင့်တယ်ကောင်းတယ်ထင်ပြီးတော့နေသက်သာမှုရဖြစ် ကြာကလည်းဖြစ်နာယသဒုတိယတွေကလည်းဖြစ်ဒီကုသနာကြံစီရာတွေကလည်းဖြစ်အကုန်လုံးဖြစ်နေတယ်အဲဒါတွေအဲ့ဒါတွေမဖြစ်အောင်ကကိုဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းနေလိုက်ပြီးတော့ရှုနေရတယ်ရှုတိုင်းရှုတိုင်းဖြစ်ပြီးကြောက်တာလည်းမမြဲဘူးဖြစ်ပြီးကြောက်တာလည်းမမြဲဘူးဖြစ်ပြီးကြောက်တာလည်းဖြစ်ပြီးပြည့်ရှင်နေဆင်းရဲများပဲအဲသူသဘောနဲ့သူကသူဖြစ်ပြနေတဲ့အနတ္တတရားပဲလို့ရှင်းရှင်းသဘောကျပြီးတော့သိနေတဲ့အခါခေါင်းကတဏှာ ဟောဒနာ၃ပါးကာမဒနာနှိမ့်သက်မှုသာမှုမဖြစ်နိုင်ဘူးဘဝဒနာလည်းမဖြစ်နိုင်ဘူးဝိဘဝဒနာလည်းမဖြစ်နိုင်ဘူးအဲ့ဒါတွေငြိမ့်နေတာဒါသာဧဝရဏယတုသုံးပါးသောဒနာဤသာလင်ယောအတေတာဝိရာဂနေတော်အကျဉ်ကျွင်းမဲ့ပြည့်ပြည့်ရင်ချုပ်ချင်းသည်အတ္တိရှိအဲ့ဒီယူရဲယူရဲတခါတည်းဒီတဏှာမဖြစ်နိုင်ဘူးတဲ့ဒီအာယုန်နဲ့စပြီးမဖြစ်နိုင်ဘူးအဲ့ဒါတရင်က အားဖြင့်တော့ကဝန်တော့ဝန်ကိုချနေတာတခါရှုလို့ ဖြစ်ပြအိစ္ဆဒုက္ခနာတာသိရင်ဝန်တော့ဝန်ဘုတစ်ခုတစ်ခါလဲကျင့်သွားကျင့်သွားတာပဲအဲဒါဝန်တော့ဝန်ဘုမလေးကျင်တဲ့ပုဂ္ဂိုလ်တွေကဒီလိုရှုရမှာပဲဖြစ်တဲ့ဖြစ်တိုင်းနေရှုရအဲဒီလိုရှုလို့အရိယာမဉဏ်ရောက်တဲ့အခါကာလကျတော့ဝန်တော့ဝန်ဘုတွေအကုန်ကျင်းသွားတယ်ဒီကြတော့အရိယာမဉဏ်နဲ့ဖြစ်ပြတဲ့တရားတွေသိရင်သိရင်နဲ့ရှင်ရှင်နဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားပြီဆိုရင်ဩတာပတိမေဖို့ဆိုပါတော့ သောတာပတိမညာရောက်ရင်ကိုဝလုံးဝဘိုးတွေပုံကင်းသွားပြီဘယ်လောက်ကင်းသွားတော့ဆိုအပယ်လေးပါးဝလုံးဝဘိုးတွေဖြစ်တော့ဘူးအပယ်ခန္ဓာတွေမကြတော့ဘူးအကယ်၍သာသောတာပတိမေမရောက်ရင်အပယ်ဘဝတွေငရဲတိရစ္ဆာန်ကြည့်တာတွေဘယ်လောက်ဖြစ်မှမသိဘူးအတိုင်းစားမရှိဘူးခုနကအဲပုဗ္ဗာကောတိရှင်းရှင်းဘဝရှင်းကဖြစ်ခဲ့တဲ့ဗန္ဓရာရဲ့အစွမ်းအစဘဝတွေပိုင်းခြားမရှိသလိုပဲနောင်လည်းပဲပိုင်းခြားမရှိဘူးဘယ်လောက်ကြာမယ်လို့ပြောနိုင်မှာလဲ အဲအပေငရဲတိစ္ဆာပြိတ္တာတွေဘယ်လောက်ဖြစ်ရမလဲပြောနိုင်မှာအများကြီးပဲဖြစ်နိုင်တယ်အဲ့ဒါတွေဟာတခါအရိယာမဲရောက်ရင်တခါတည်းငြိမ့်သွားဒါသာလားဆိုရင်သောတာပတ္တိမဲရောက်တဲ့ပုဂ္ဂိုလ်ကအများဆုံးခုနှစ်ဘဝပဲခုနှစ်ဘဝတည်းပုံလွန်ပြီးတော့ဖြစ်မဲ့ဘဝခန္ဓာတွေငြိမ့်တယ်ခုနှစ်ဘဝနဲ့ခုနှစ်ဘဝကပုံလွန်ပြီးဖြစ်မဲ့ဘဝတွေဆိုတာနှိုင်းစာလို့မရနိုင်ဘူးအများကြီးပေါ့ခုနှစ်ဘဝကပုံလွန်ပြီးဖြစ်မှတွေမြည်မတွက်နိုင်တဲ့ဘဝတွေအဲ့ဒီခန္ဓာတွေ ခန္ဓာဝင်နေတခါတည်းငြိမ့်သွားတယ်အရိယာမဲရောက်အဲဒီခန္ဓာဝင်နေငြိမ့်သွားအဲသရဂါမိရောက်ရင်ပြင်ပို့ပြီးတော့ငြိမ့်သွားအနာမိမဲ့ကြတော့ကိုအဲကာမကာမဘဝခန္ဓာတွေလုံးလုံးငြိမ့်တယ်ရူပဘဝအရူပဘဝဒါပဲရှိတော့အရဟတမေရောက်တဲ့ခါကျတော့ဘာဘဝမှမရှိတော့ဘူးနောက်ဆုံးပြိနိဗ္ဗာန်စုရီဆိုပြီးရင်ဘဝခန္ဓာယုံနာနေအကုန်လုံးငြိမ့်သွားတယ်အဲဒါကြောင့်သာသာယေဝရဏယာထိုတနာဤသာလင် အသေးသာဝိရာဂာနိရောဓောယောအသေးသာဝိရာနိရောဓောအကျဉ်းကျွင်းမဲ့ပြည့်ပြည့်ချင်း ချုပ်ချင်းသည်အတ္တိစီဤယောဇာကောခြင်းစွန်ခြင်းသည်ယာမုတ်တိအကျဉ်းအဲယောပတိနိတေကောအကျဉ်းဝိဇာစွန်ခြင်းသည်ယာမုတ်တိအကျဉ်းဆိုခြင်းသည်ယောနာလျောအကျဉ်းတွေ့တာမရှိခြင်းသည်အတ္တိစီဤဒံဤသဘောကိုပါရဏိခေဗနာဝနုမောကိုပြစ်ချခြင်းဟူယဥစ္စတိခေါ်ဆိုအပ်၏ နိုးဝင်ဖို့ပြချတဲ့သဘာဝပဲဝိပဿနာရှုတိုင်းရှုတိုင်းတည်ငါအားဖြင့်ဝင်နိုးဝင်ဖို့ပြချတယ်ခန္ဓာဝင်နေမရှိအောင်တခါမှရင်အဲဒီမှမိတဲ့အာယုန်နဲ့စပ်ပြီးတော့ခန္ဓာဝင်မဖြစ်အောင်လို့ငြိမ့်အဲခန္ဓာဝင်မဖြစ်အောင်လို့ခန္ဓာဝင်တွေကိုစွန့်ပြီးပယ်ပြီးမြည်တဲ့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းရှုတဲ့ယုတ်တသင်္ခါရငြိမ့်တဲ့နိဗ္ဗာန်တွေ့သွားပြီဆိုလို့ချင်းသောတာပတိမေရောက်ရင်ဘယ်လေးပါးခန္ဓာဝင်တွေကိုစွန့်ခြင်းကိစ္စပြီးသွားတယ်ခန္ဓာဘဝတဲ့ပုံလုံးကြီးဖြစ်တဲ့ခန္ဓာဝင်တွေ အဲဒီဖြစ်ရပွားတွေဥရနာယဒေယဆင်းရဲတွေအဲ့ဒါတွေအကုန်လုံးစုံပြီးသားဖြစ်အရဟတမေရောက်တဲ့ခါကျတော့အကုန်လုံးနောက်ဘဝတွေဆိုတာဘာမှဖြစ်တော့ဥပဝခန္ဓာတွေအကုန်လုံးခန္ဓာဝင်တွေစုံပြီးသားဖြစ်သွားပြီတဲ့ဒါကြောင့်ဝန်တော့ဝန်ဘိုးကိုပြစ်ချတယ်ပြစ်ချတယ်ဆိုတာဘယ်ဟာလဲဆိုတာဆိုရတယ်ဝန်တော့ဝန်ဘိုးကိုပြစ်ချတယ်ဆိုတာဘယ်ဟာလဲဝန်တော့ဝန်ဘိုးကိုပြစ်ချတယ်ဆိုတာဘယ်ဟာလဲ ဘုဒ္ဓဘုဒ္ဓကိုပြကြတယ်ဆိုတာပဲအားလေဘုဒ္ဓဘုဒ္ဓကိုပြကြတယ်ဆိုတာပဲအားလေဘုဒ္ဓဝံဘောကိုပြကြတယ်ဆိုတာတဏှာကိုပယ်တာပဲဘုဒ္ဓဘုဒ္ဓကိုပြကြတယ်ဆိုတာတဏှာပယ်တာပဲဘုဒ္ဓဘုဒ္ဓကိုပြကြတယ်ဆိုတာတဏှာပယ်တာပဲဘုဒ္ဓဘုဒ္ဓကိုပြကြတယ်ဆိုတာ

ဝဏ္ဏဝမိုးတွေဆိုတာစင်စေအားဖြင့်တော့ဥပါဒณะခန္ဓာ၅ပါးတရားတွေတဲ့ခုနကအကျေဟောခဲ့တာနဲ့ပြင်းပြင်းနဲ့အတူတူပါပဲဘာရဟာရောစဝဏ္ဏဝမိုးကိုဆောင်သောသူဟူသည်ကပုဂ္ဂလောပုဂ္ဂိုလ်ပေ၏ဝဏ္ဏဝမိုးထမ်းဆောင်နေတယ်ဆိုတာကတော့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်သတ္တဝါတွေပဲအဲပုဂ္ဂိုလ်သတ္တဝါကတော့ လောကအနေအချင်းတော့ရှိနေတာပေါ့ပရမတ္ထအနေအချင်းတော့ပုဂ္ဂိုလ်သတ္တဝါမရှိဘူးခန္ဓာ၅ပါးရှိတာပါပဲအဲဒီခန္ဓာ၅ပါးမပြတ်ဆက်စပ်ပြီးတော့ဖြစ်နေတာကိုပဲပုဂ္ဂိုလ်လို့ခေါ်ရတယ်မာရဒနာဒုက္ခလောကေမာရဒနာလောကေလောကနဲ့မာရဒနာခန္ဓာဝန်ကိုထပ်ဆောင်ရခြင်းသည်ဒုက္ခဆင်းရဲလာသွား၏ခန္ဓာဤဟူသောဝန်တို့ဝန်ကိုဤထပ်ဆောင်ရတာဆင်းရဲတယ်တဲ့ဒါစဉ်းစားလို့ရှိရင် တရားပဲအာမထုံနိုင်အောင်လို့စဉ်းစားဆင်ရင်ပေါ်ပါတဲ့အဲရွယ်တော်တော်ကြီးလာတဲ့ပုဂ္ဂိုလ်များပေါ်တယ်ငယ်ငယ်ပုဂ္ဂိုလ်တွေတော့မသိသေးဘူးအနာဝမဘာမှမသိသေးဘူးလေးမဘာမှလည်းမသိသေးဘူးငယ်တဲ့ပုဂ္ဂိုလ်တွေတော်တော်လေးကြီးလာပြီဆိုမိမိတို့ခန္ဓာဝင်နဲ့စဉ်းစားကြည့်ဒီခန္ဓာဝင်ကြီးကိုထိမ့်သိမ့်ဆောက်ရဆောက်ရတာတော်တော်လေးပါကောဆိုတာပေါ်လာတယ်မကြမမယောဂဝေဒနာတွေဖြစ်တဲ့အခါပိုးပြီးသိတာပေါ့လေဒီဥစ္စာခန္ဓာဝင်ကြီးသာယေတောက်ရင်းနဲ့ အဲအဆင်မပြေတဲ့ခါတွေလည်းပြီးတယ်ဇာယတော်ရင်အဆင်မပြေတဲ့ခါတွေဒီခန္ဓာဝဉ္ကြီးအတွက်ရှားဖွေးပြီးတော့ကြွေးရမွေးရပြုပြင်ရအဆောင်လျှောက်ရမပြည့်မစုံဖြစ်နေလို့ရှိရင်ခန္ဓာဝန်တော်လေးပါဘောဆိုတာပြီးရပါတယ်ဆင်ញင်ပြည့်ရင်ပြည့်လားတရားထုတ်တာမဟုတ်သေးဘူးတရားထုတ်တဲ့ပုဂ္ဂိုလ်ကြတော့ပို့ပြီးတော့သိတာပေါ့လေယုံနာခန္ဓာတွေကခန္ဓာမစဲဖြစ်ပြနေယုံနာခန္ဓာတွေငါကောင်းသူကောင်းတရားကောင်းအကောင်းတွေမှတ်ပြီးတော့ ဒါကြီးစောင့်ကြောက်နေတာပြီးတော့လည်းမြဲတာလည်းမဟုတ်ဖြစ်ပြီးဖြစ်ပြီးဖြစ်ဘာမှအသုံးမကျတာတွေပဲတက်တက်မဲ့ဝန်တို့ဝန်ကိုလေးနေတာပဲလို့ပေါ်လာတယ်လောကီလောကနဲ့ပါရရဏံခန္ဓာဝန်ကိုထားဆောင်ရခြင်းသည်ဒုက္ခဆင်းရဲလာစွာ၏ပါရဏိကေပနံခန္ဓာဝန်ကိုပြစ်ချခြင်းသည်ဒုက္ခချမ်းသာပေ၏ခန္ဓာဝန်ကိုထားဆောင်တာတဲ့ခန္ဓာဝန် တဏှာလေးဖြစ်ဖြစ်ဒီခန္ဓာဝန်လေးကိုလက်ခံလက်ခံပြီးယူနေတာဟာမကောင်းဘူးလို့ဆင်းရဲတယ်တဏှာလေးကိုပယ်တာဟာဖြင့်ခန္ဓာဝန်ပြစ်ချချမ်းသာတယ်တဲ့ဒီခန္ဓာဝန်တဏှာမရှိလို့တဏှာငြိမ့်သွားတဲ့အခါခန္ဓာဝန်နဲ့ဖြစ်ရအောင်အောက်ထစ်ဆုံးအားဖြင့်သောတာပတ္တိမေဖို့ရောက်ရင်ငရဲတိရစ္ဆာန်ပြိတ္တာဆိုတဲ့အပဲခန္ဓာတွေဖြစ်ရတော့ငြိမ့်သွားဘယ်လောက်ဟန်ကြနာကြတယ်ခုနဘဝတဲ့ဘုံလုံးကြီးဖြစ်မဲ့ လူခန္ဓာနတ်ခန္ဓာတွေဖြစ်ရတော့ဥဒ္ဒကငြိမ့်သွားပြီ။อืมပူခြင်းနာခြင်းသေခြင်းအဲခန္ဓာဘဝတဲ့ပုံလုံးကြီးဖြစ်ရဥပ္ပစင်းရဲ့သိစင်းရဲ့ခန္ဓာဘဝတဲ့ပုံလုံးကြီးဖြစ်ရဥဒ္ဒငြိမ့်ပါအရဟတမေဖို့ရောက်တဲ့ခါကျတော့အကုန်လုံးဘဝခန္ဓာယုံနာနေဘာမှကုန်ဖြစ်တော့တခါလေအကုန်ငြိမ့်သွားတယ်။ဒါကြောင့်ဗာရဏိကေဗနာခန္ဓာဝင်ကိုပြည့်ချခြင်းသည်ဒုက္ခံချမ်းသာလာပါပဲ၏။နေခိပိတဝကရုံပါရံအညာပါရနာရိယ

ဒီခန္ဓာဝဉ္ကြီးပြုစုစားကြောက်နေတာဘယ်လောက်များကြာမှာပါလိမ့်မလို့လို့ညာနာပုဂ္ဂိုလ်များသင်နေတယ်ဘုရုရှင်ပုဂ္ဂိုလ်တွေနေတော့ကိုယ်ခန္ဓာနဲ့ကိုယ်သားရနေတော့ကြာကြည်နေရလေလေကောင်းနေလေသဘောကျလေလေပြင့်တယ်ညာနာပုဂ္ဂိုလ်ကတော့ကမလွယ်ကင်းတာလို့ခန္ဓာဝဉ္ကြီးထားဆောင်နေရတာကိုခန္ဓာဝဉ္ကြီးရှိနေတော့အဲမနေ့စောစောအိယာထသင်္သာစစ်ပေးရတယ်อืมကိုမအငြိကြီးတွေဘာတွေသုတ်သင်ပြီးပေးရတယ် နေတော့စစီရဆရာရတယ်ညာနာလည်းဆုံးကနေပါလေသွားတာပဲဝတ်စီရဆရာရတယ်ပြီးတော့ကျမ်းမာရေးတွေဘာလို့ဖြစ်အောင်လို့လည်းပဲဉာဏ်လေးလျှောက်လိုက်အရိယာပုဂ္ဂိုလ်လေးကြောင်းလဲလိုက်ပြုပြင်ပြီးတော့ပေးရတယ်ရေမိုးချိုးရတယ်စသည်ဖြင့်ပေါ့လေခန္ဓာဝင်နဲ့စတဲ့ဥစ္စာလေးတွေကမလွဲမကင်းတာတွေလုံနေရတဲ့ဉာဏ်ပုဂ္ဂိုလ်အဲဒါဒုက္ခဝင်ကြီးထားနေရတာတဲ့နောက်ဘယ်လောက်ကြောင်နဲ့ထားမှာပါလဲလို့စဉ်းစားဆင်ခြင်ရတယ်ဉာဏ်များပြိဋိနိဗ္ဗာန်သံဃာအချိန်လေးကြည့်အားကြောင့် နေတိပိတဝါကရုံပါရကရုံလေးလလားသွားတာပါရံမျက်မှောက်ခန္ဓာဝန်ကိုနေတိပိတဝါခြားထားပြီး၍အညာပါရနာရိယအညာတဘာသောပါရံခန္ဓာဝန်ကိုခံပါရံအနာဂတ်ခန္ဓာဝန်ကိုပါရံဘဝတဲ့ခန္ဓာဝန်ကိုနာရိယမယူမူ၍ဘုရုဇဉ်ပုဂ္ဂိုလ်တွေကတော့ဒီမျက်မှောက်ပိစုတ်ပါခန္ဓာဝန်ဆုံးသွားလို့သူရိသေသွားပြီဆိုရင်ပြီးရောလာတယ်မပြီးဘူးခုနပြောတယ်ဒီကနေ့ ကံကမ္မနေဂတိနိမိတ်ကလေးထင်ပြီးတော့ဘဝအတိတ်ကလေးဖြစ်လာကြတာကိုခန္ဓာအတိတ်ကလေးယူလာတယ်ခန္ဓာအတိတ်ကလေးတစ်ခုရတယ်အဲဒီဘဝကလည်းသိတဲ့ခါဒီလိုပဲဒီကနေ့တစ်ခုဆွဲလန်းပြီးတော့ဘဝအတိတ်ကလေးတစ်ခါဖြစ်ကြတာကိုခန္ဓာဟောင်းပြောက်ခန္ဓာသေးရောက်ခန္ဓာဟောင်းပြောက်ခန္ဓာသေးရောက်ဆိုတော့မသက်သာပါဘူးသို့သာอืมပကုံးမောကအထုပ်ချပြီးကရှိတယ်ပကုံးမောအထုပ်တစ်ခုထပ်တင်လာတယ်အတူတူပဲဆိုတာဘဝချရတဲ့နောက်ထပ်တင်လာတဲ့ဟာ အရှင်းမနှောင်းတရားနဲ့လို့ဖြစ်အဲဒီတော့ပုရုဇဉ်ပုဂ္ဂိုလ်တွေမှာတက်တာအများဘူးတဲ့တိခါပုဂ္ဂိုလ်တွေလည်းပဲသူဘွားရှိတဲ့လောက်တော့သူတို့လည်းဒုက္ခဥစ္စာပါပဲอืมသောတာပန်သရကအနာဂတ်သူတို့လည်းဘွားရှိတဲ့လောက်တော့ဘဝခန္ဓာတွေသူတို့ထမ်းဆောင်နေရတာအဲယန္နာပုဂ္ဂိုလ်မှာတော့နောက်ဆုံးသုတိပရိနိဗ္ဗာန်ခန္ဓာပရိနိဗ္ဗာန်သုတိခန္ဓာတွေလည်းပဲခန္ဓာဝန်တို့ကြီးတဲ့ကြာသွားရောဘဝတဲ့ယုံနာခန္ဓာလည်းမဖြစ်တော့ဘူးတဲ့ဒီကနေ့မှာပရိနိဗ္ဗာန်သုတိဖြစ်ကနေ့မှာ ပုရုဇဉ်များတော့ကိလေသာရှိတဲ့ပုဂ္ဂိုလ်များတော့ကံကာမနမိတ်တိမေဆွဲလာမရှိဘူး။တို့ကတော့သင်္ခါရတရားတွေဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေအဖြစ်အပျက်တွေသိနေတာလည်းပဲဒီလိုသိရင်သိရင်နဲ့သူရိစိတ်ချုပ်သွားတာပေါ့။ဘဝတည်ယုံနာခန္ဓာအစွဲလာမရှိတော့မဖြစ်ဘူးတဲ့လား။အញ្ញံတပါသောပါရံဘဝတည်ခန္ဓာဝန်ကိုအနာရိယမြူမူ၍သမူလံအမြင်ရင်းနဲ့တကွာသောတဏ္ဍနာကိုအဘုရှာပယ်နှုတ်၍ ဒီလိုဖြစ်တာဘာကြောင့်လို့ဆိုလို့ချင်းတဏှာပဲနှုတ်ပြီးသားဖြစ်လို့တဲ့ခုနခန္ဓာဝန်ယူရတဲ့တဏှာအစဉ်မျိုးမျိုးသားရတဲ့တဏှာအပန်းမျိုးမျိုးအနာမျိုးမျိုးအရသာမျိုးမျိုးတွေ့ရှိမျိုးမျိုးသဘောအယုံမျိုးမျိုးတွေသားရတဲ့တဏှာကိုရင်းတဏှာကအယုံမျိုးမျိုးတွေသားရတဲ့တဏှာကိုဘတဏှာကသူမြတဏှာကအယုံမျိုးမျိုးတွေသားရတဲ့တဏှာတဲ့မဲ့ဖြစ်တဲ့ဝိတုပစ္စည်းတွေကိုသားရတဲ့တဏှာလောကအခြေအနေတွေကိုသားရတဲ့တဏှာအဒီတဏှာတွေမျိုးမျိုးရှိတယ် အဲဒီတဏှာတွေဟာဘဝအသစ်ခန္ဓာဝင်နေသူယူရတဲ့တရားတွေကိုဒီတဏှာကိုနှုတ်ဝိပယ်ပြီးတာဖြစ်ရမယ်ဝိပဿနာရှုတဲ့အခါလဲရှုတိုင်းရှုတိုင်းဒီတဏှာတရင်ကအားဖြင့်တော့အခိုက်အတန့်တော့ကင်းသွားတာပါပဲရှုမိတဲ့အယုံမှာဒီတဏှာမဖြစ်နိုင်တော့အရိယာမဲရောက်တဲ့အခါကျတော့အဲဒီတဏှာလုံးလုံးကင်းပြီးတော့သွားတယ်သောတာပတ္တိမဲ့ဆိုခုနဘဝတဲ့ပုံလုံးပြီးရှင်းမဲ့အဲခုနဘဝတဲ့ပုံလုံးပြီးတော့จิตစီနိုင်တဲ့တဏှာကြီးကင်းသွားတယ်အဲဒီတော့ ရာသမဲရောက်တော့အကုန်လုံးกินသွားဒါကြောင့်တဏံတဏကိုတဏခန္ဓာဝင်မယူတာတော့တဏကိုအဘုဇ္ဇပယ်နှုတ်၍သူ့ကြည့်တဲ့နှုတ်လို့ရသလားဆိုသူ့ကြည့်တဲ့နှုတ်လို့မရဘူးတဲ့အဲသမူလာအမြည်ရင်းနဲ့တကွတော့အမြည်ရင်းလေးပါနှုတ်မှာသစ်ပင်များပယ်ကြခြင်းလို့ရှိရင်အထက်ပိုင်းကဒိုင်းနေခုတ်ယုံနေမပြီးဘူးအထူးအားဖြင့်တော့ဟောဇီးပင်တို့ဘာလို့ဆိုရှိတယ်နာတဲ့ပြင်းတဲ့ပင်တွေ အဲဒါအပေါ်ဘက်ကပင်ခုတ်ယုံနေတော့သေးပါဘူးသူကတော့ညောင်းပဲဟာတဲ့တဲ့ပြင်းတဲ့ညောင်းရင်များဘုရားဘော်တို့ပဲလို့ပေါက်နေတယ်တိုက်ဘော်တွေပဲတွေပေါက်အပေါ်ကဂိုင်းလေးတွေအပြင်ထွက်နေတာလေးတွေခုတ်လိုက်ယုံနေတော့သူတို့ကဘာမှမဖြစ်ဘူးနောက်ထပ်လည်းပေါက်တာပဲသူကအမြင့်မြင့်ရှိနေတာအဲဒါကြောင့်အမြင့်ပါနှုတ်ပြလိုက်မှာအခုတဏှာလည်းပဲအမြင့်ပါနှုတ်ရမယ်အမြင့်မနှုတ်လို့ရှိရင်อืมဒနာထပြေအောင်မှာပဲဒနာကြီးတဲ့ဘယ်လုံးပြေဘူးအမြင့်ကဘာလုံးဆိုလို့ရှိရင်အဝိဇ္ဇာပဲ အဝိဇ္ဇာရိဟုသောမြစ်ကိုတာမူလံအဝိဇ္ဇာရိဟုသောမြစ်နှင့်တကွအဝိဇ္ဇာမြစ်ပါနှုတ်ရမယ်တဏှာပါရမှုတွေတမ်းမဲ့မှုတွေဖြစ်နေတယ်ဆိုတာဘာကြောင့်လဲဆိုတော့ကောင်းတယ်ထင်လို့အဲ့ဒီကောင်းတယ်ထင်တာလေးအဝိဇ္ဇာပဲအဲ့ဒါလေးပဲဝယ်ရည်ကြည့်အခုမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထိတဲ့ကိုယ်နဲ့စားတဲ့လို့ကြားတဲ့ဖြစ်ပြနေတဲ့တရားတွေဘာမှအကောင်းနေမဟုတ်ဘူးဒုက္ခသစ္စာကြီးတယ်ပဲဒါပဲမဲ့လို့ အဝိဇ္ဇာကဖုံးထားတော့အကောင်းထင်နေတာပါလေမြင်ရတာလည်းကောင်းကြားရတာလည်းကောင်းနာစာဒုတိယတာလည်းကောင်းကိုယ်ရဆန်းဒီကုစဉ်းစားကြံစီရတာတွေလည်းကောင်းအခုကောင်းတယ်ထင်တာတွေကအဲ့ဒီအဝိဇ္ဇာကဖုံးထားလို့ဝိဇ္ဇာဖုံးထားတာနဲ့အကောင်းထင်ပြီးတော့သာယာနေတာอืมအဲ့ဒါအတိအဖုံးလေးကွဲအောင်အဖုံးလေးတခါလဲပွင့်သွားအောင်လို့ခုတရားထုတ်ရတာမြင်နေကြတိုင်းနေလိုက်ပြီးရှုနေရမြင်နေကြတိုင်းတွေ့တိုင်းပြီးတိုင်းနေအကုန်လုံးရှုတော့ ဖြစ်ပြီးပြောက်သွားတဲ့တရားပဲဖြစ်ပြီးပြောက်သွားတဲ့တရားပဲမမြဲတဲ့တရားပဲဆင်းရဲမြပဲပုဂ္ဂိုလ်သတ္တမှုတဲ့နတ္တတရားပဲဆိုရွှင်ရွှင်ကိုယ်ပိုင်ဉာဏ်နဲ့သိကိုယ်ပိုင်ဉာဏ်နဲ့သိမှသူများပြောရုံနဲ့မဖြစ်ဘူးဒီဥစ္စာကဒါပေကျမ်းကလည်းပါတယ်ကြက်မှထားရုံနဲ့ဒီလိုလည်းမဖြစ်သေးဘူးအဲတကယ်ဖြစ်ခဲ့တရားတွေရှိလို့ဖြစ်ပြသွားတာလေးတွေသိမှအနိစ္စဒုက္ခအနတ္တတွေကိုယ်လည်းသိပါသင်မှอืมမကောင်းတဲ့တရားတွေပဲအဲနှိမ့်သက်သာဝယ်မရှိတဲ့တရားတွေပဲသဘောမှန်သိပါမှသင်မှသူကတဏှာကမှဖြစ်တာဒါကြောင့်မို့အဝိဇ္ဇာ ဒီဟုသောအမြင့်ရင်းနဲ့တကွာတဏှာကိုနှုတ်ပြရတယ်အရဟတမေကျတော့အကုန်လုံးကျင်းပါတယ်သမူလံဝိဇာရိဟုသောအမြင့်ရင်းနှင့်တကွာအတဏံခန္ဓာဝံကိုယူရသောတဏှာကိုအဘုံချပယ်နှုတ်ပြီး၍နေသာတော့ဆာလောင်ခြင်းကင်းပြီဖြစ်၍ဆာလောင်ခြင်းကင်းတယ်ပါဠိကလည်းသာတသာတယ်လို့အဓိပ္ပာယ်ရှိတယ်ဗမာလည်းသာတယ်လို့ပါဠိကလည်းသာတယ်နေသာတော့ ဆာလောင်ချင်းဆာလောင်တဲ့ဆိုတာတဏှာပဲအခုရေငါဆာရေဆာတာတို့သမင်းဆာတာတို့အဲလိုပဲတဏှာကလည်းအာယုန်နဲ့ဆာနေတာသူကလည်းအာယုန်နဲ့ဆာတဲ့သူကအမြင်ကောင်းလေးတွေမြင်မြင်နဲ့ဆာတယ်အာရလည်းမရှိဘူးတခါကြည့်ပြီးတော်ရောပေါ့မဟုတ်ဘူးဒီဥစ္စာကိုကြိုက်တဲ့အာယုန်လေးထက်ကထက်ကပဲမြင်မြင်နေတယ်အကြာကောင်းလေးတွေလည်းဒီလိုပဲထက်ကထက်ကကြားကျင်နေအနာကောင်းလေးတွေတက္ကတကနာညင်းနဲ့အာရလည်းမရှိဘူးမငြင်းဝေဘူး အဲအစားကောင်းဆိုရင်တော့ဒါအရေးကြီးတာပေါ့လေအစားလေးတွေကောင်းလေးတွေဟွန်းဒါလေးတွေအထက်ကထက်ကစားကျင်နေတာပဲကောင်းတဲ့ကောင်းတာလေးတွေစားကျင်အတွေ့အထိကောင်းတယ်ထို့အတူပဲအဲဒါတက်ကတက်ကဒါတွေတွေ့ထိကျင်နေတာအဲဒီအာယုန်လေးစားနေတာတဲ့နတ်များမှာနတ်ပြည်လောကဆိုအနာကောင်းတယ်လို့ဆိုချီးကျူးရတယ်အဲဒီချေချာဆိုလို့ရှိရင်နတ်တွေဟာအဲဒီအာယုန်6ပါးနဲ့ဆာလောင်ပြီးတော့နေတာအထူးအားဖြင့်တော့အာယုန်5ပါးပေါ့လေကာမဂုဏ်အာယုန်တွေဆာလောင်နေတာ အငတ်တွေပဲကြိတ်တာတွေလိုပဲကြိတ်တာတွေညာမစားမတော့လို့စားနေတယ်လို့ပဲနတ်တွေကတော့အာယုန်နေနဲ့စားတော့ရရင်နဲ့ကိုအားမရနိုင်လို့စားနေတာလေဘယ်တော့မှလည်းအစားမပြေဘူးတဲ့ကောင်းလုံးလုံးတဲ့တခါတည်းအာယုန်နေခံစားနေရတာဟွန်းဟိုပွဲကြတဲ့ပုဂ္ဂိုလ်ပွဲကြည့်လို့အားမရတယ်လို့ပေါ့လေအဲ့ဒီလိုပဲသူကအာယုန်နေခံစားလို့ကိုအားမရနိုင်ဘူးဘယ်လိုဖြစ်နေတာတဲ့သူကအဲ့တော့ဆာလောင်တတ်တဲ့တဏှာလေးရှိနေရင် အစာကျွေးယုံနေတော့ဖြစ်ပါဘူးသူကအစာကျွေးယုံနေပြီသူ့ကိုအမြင်ရင်းကနေပြီးပယ်မှာခုနအဝိဇ္ဇာနဲ့ပယ်မှာအဝိဇ္ဇာမြင်ရင်းကနေပြီးပယ်လိုက်တော့ဖြစ်ပြတဲ့ယုံနာတရားပဲဖြစ်ပြီးပြောက်သွားတဲ့အိဋ္ဌပဲဖြစ်ပြီးပြောက်သွားတဲ့ဆင်းရဲဒုက္ခပဲသူသဘောတည်းသူဖြစ်ပြနေတဲ့တရားမျှပဲလို့ဆိုတာကိုယ်ပိုင်ဉာဏ်နဲ့ပြင်အဲ့ဒီတော့သာယာမှုတဏမဖြစ်တော့ဘူးကွာအမြင်ရင်းကနေပြုတ်လာတယ်သမူလံဝိဇ္ဇာရုသောအမြင်ရင်းနဲ့တကွာတဏံခန္ဓာဝန်ကို ယူတတ်သောနှစ်သက်ပါရမှုတဏှာကိုအဘုဇပယ်နှုတ်၍နေသာတော့ဆာလောင်ခြင်းကင်းသည်ဖြစ်၍မဆာလောင်တော့ဘူးတဲ့ဉာဏပုဂ္ဂိုလ်မှာပရိနိဗ္ဗုတောဆင်းရဲခသိမ့်ချုပ်ငြိမ့်လေတော့ဤအဲဒီမှာဆာလောင်ခြင်းမရှိမှကိလေသာငြိမ့်တာတဲ့အဲဒီတော့ကိလေသာငြိမ့်ခြင်းဆင်းရဲငြိမ့်ခြင်းလို့ရှိရင်ဆာလောင်ခြင်းကင်းမှုအရေးကြီးတယ်ဆာလောင်ခြင်းရှိနေသေးရင်တော့မငြိမ့်သေးပါဘူးကွာ အာယုံကောင်းလေးကိုနှစ်သက်သာမှုရှိသေးသလားလိုချင်မှုရှိသေးသလားစဉ်းစားကြည့်ရုံပဲဘယ်ဟာမှလိုချင်မှုနှစ်သက်မှုသာမှုပြင်မရှိတော့ဘူးဆိုရင်သာဆာလမှုငိမ့်တာပဲအဲဆာလမှုငိမ့်လို့ရှိရင်လည်းဆင်းရဲကသိငိမ့်ပြီတဲ့သမူလဝိဇ္ဇာတိဟူသောအမည်ရင်းနှင့်တကွာတဏံခန္ဓာဝံကိုယူရသောဘာယာတောင့်တမှုတဏှာကိုအဘုဇ္ဇပဲနှုတ်၍ နေသာတော့ဆာလောင်ခြင်းကင်းသည်ဖြစ်၍နေသာတော့အောင်၆ပါးနဲ့စ၍ဆာလောင်တောင်းတာခြင်းကင်းသည်ဖြစ်၍ပြိနေဘူးတော့ဆင်းရဲခါသိငြိမ့်လေတော့တည်းအဲဒီဆင်းရဲခါသိငြိမ့်အောင်သာကျင့်ရမယ်လို့ဆိုလိုပါတယ်ဒီပုဂ္ဂိုလ်ကဒါတော့ဆိုရင်တော့စုံသွားပါပြီ။อืมဒါတော့ ခန္ဓာဝံခန္ဓာ၅ပါးဒီဟုသောဝန်တော်ဝန်ဘိုးကြီးကိုဝန်တော်ဝန်ဘိုးမှသိပြီးတော့ဒီဝန်တော်ဝန်ဘိုးကြီးကိုယူရတဲ့တဏှာကိုပယ်နိုင်အောင်တဏှာပယ်တော့လေအဝိဇ္ဇာတွေဆိုအမြင်ရင်းကနေပြီးပယ်ရအဝိဇ္ဇာမြင်ရင်းမှပယ်နိုင်အောင်ဓွား၆ပါးဖြစ်တိုင်းဖြစ်တိုင်းယုံနာတရားတွေကိုအမှန်တိုင်းသိအောင်ရှုရရှုပြီးတော့ပယ်ရတယ်အဲ့ဒီပယ်ဝင်ပယ်နည်းချင်းပယ်လို့အရိယာမဉ္ဇဏ်နဲ့ရောက်တဲ့အခါကျတော့အဝိဇ္ဇာနဲ့တကွာတဏှာကိုထိုက်တရားတော့သာပယ်သွားနောက်ဆုံး အရဟတမညာရောက်တဲ့ခါကျတော့အကုန်လုံးကျွမ်းမဲ့ပဲပြီးတော့သွားတယ်အဲဒီကြောင့်အာထုကြဖို့ပါပဲဒါပါပဲဒါကြောင့်ဒီပါရသုတ်တန်တရားကိုနာကြားရတော့ဓမ္မသဝနာကုလကစေရနာရဲ့အစွမ်းအာနုဘောကြောင့်မိမိတို့သဏ္ဍာန်၌မပြတ်ဖြစ်ပြနေသောယုံနာခန္ဓာ၅ပါးတရားတို့ကိုဝန်တို့ဝန်ဘိုးဟုအလွန်လေးလံသောဝန်တို့ဝန်ဘိုးကြီးပါရကားဟု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 သာဓုသာဓု